ဥပတရားကိုတဲ့ပညာစပြီးဟောလာပညာကြနေရစပြီးဟောလာပညာက၄ရက်ဟောပြီးတော့အရှင်နေုံလာရင်ကျမတခါဟောရမယ်ဒီတရားနောက်ဆက်ဟောတာနဲ့ဟောရအောင်ပါပြောရတယ် ချို့လည်းပဲအရင်ပညာတွေကဟောတော့မနာတဲ့ပုဂ္ဂိုလ်ကလည်းပါလိမ့်မယ်။အဲကြောင့်ပဋိစ္စသမုပ္ပါအစဉ်တိုင်းလျှောက်ပြီးတော့ဟောမှဖြစ်မှာ။ဝိဇာပစ္စယသင်္ခါရသင်္ခါရပစ္စယဝိညာဏစသည်ဖြင့်ဒေသနာတော်ကိုဗမာပြန်ထားတယ်။ပါဠိသက်သက်ကတော့လုံးလုံးမသိဘူး။မာရဆိုတော့ရိပ်မိတာပေါ့နော်။ဝိဇ္ဇာကြောင့်အထုံမှုသင်္ခါရတို့ဖြစ်ကြသည် အဲဒါလေးခုလိုက်ကြအောင်ပါကြောက်ပြီးတော့အဝိဇ္ဇာကြောင့်အာထုံမှုသင်္ခါရတို့ဖြစ်ကြသည်အဝိဇ္ဇာဆိုမသိတော့မြင်နိုင်ကြတဲ့ဓဝါ၆ပါးဖြစ်ဖြစ်နေတဲ့တရားတွေနိစ္စဒုက္ခအနတ္တအမှန်တိုင်းမသိတော့နိစ္စဒုက္ခအတ္တအမြဲအလွဲတွေသိနေတော့ပေါင်းစားချမ်းသာရအောင်ဆိုပြီးအာထုတ်ကြတယ်အဲ့ဒါသင်္ခါရရဲ့ သင်္ခါရကြောင့်ဘဝသည်ဝိညာဉ်ဖြစ်သည်အဲဒီအထုသာကုသိုလ်ကအကုသိုလ်ကနေအဲဒီကအကျိုးပေးဒီရီဖြားမဲ့မှာဒိဋ္ဌိဝိညာဉ်ကစပြီးတော့တဘဝလုံးဝိညာဉ်ဖြစ်သွားဝိညာဉ်ဖြစ်တဲ့အခါကျတော့ဝိညာဉ်နဲ့တွဲပြီးနာယုတ်လည်းဖြစ်တာပဲအဲမျက်စိနာနှာခေါင်းလျာကိုစိတ်ဆိုတဲ့အာရဏ၆ပါးလုံးနဲ့ဖြစ်တာပဲ မြင်ရတဲ့ဆင်းနဲ့တွေ့ကြားတဲ့ဆင်းနဲ့တွေ့စားပြီးအောင်၆ပါးနဲ့တွေ့တဲ့ဖတ်တာလည်းဖြစ်တာပဲအဲဒါတွေကိုဖတ်တာဖတ်တာသိပြီးတော့အတွေ့ကောင်းရင်ကောင်းသည်အလိုက်မကောင်းရင်မကောင်းသည်လည်းခံစားမှုအကောင်းဆိုးတွေလည်းဖြစ်တာပဲဒီတရားမှာဝိညာဉ်ဖြစ်တယ်ဆိုတာနဲ့ဒီတိုင်းနဲ့ဖြစ်တာပါဒီမှာအသေးစိတ်အစိတ်စိတ်မြတ်စွာဘုရားခွဲဟောထားတယ် ဝိညာဉ်ကြောင့်နာယုတ်ဖြစ်သည်နာယုတ်ကြောင့်အာရဏ6ပါးဖြစ်သည်အာရဏကြောင့်ဖတ်တာဖြစ်သည်ဖတ်တာကြောင့်ခံစားမှုဝေဒနာဖြစ်သည်ဝေဒနာကြောင့်တဏှာဖြစ်သည်ကောင်းတာခံစားရင်အဲ့ဒါတွေသဘောကျရင်မကောင်းတာခံစားရင်လည်းကောင်းတာကိုတောင်းတတယ် ဝေဒနာကြောင့်တဏှာဖြစ်သည်တဏှာကြောင့်ဆွဲလမ်းမှုဘာရန်ဖြစ်သည်ဒါတော့သင်ကြားပါရဲ့နေတဲ့သာယာကြီးသမားချင်းနေတဲ့သာယာလည်းအာယုံကြိုက်တဲ့အာယုံတွေဆွဲနေတာကြောက်နိုင်မှုဆောက်လို့မရဘူးဥပါရံကြောင့်ဥပါရံဖြစ်ကြောင်းကံဘဝဖြစ်သည်ဥပါရံဘဝဖြစ်သည်ဆွဲလမ်းတော့ဆွဲလမ်းတဲ့အတိုင်းဘယ်လိုလုံးမှကောင်းမယ်ဆိုပြီးတော့ ဇလနဲ့အတိုင်းအမှုတွေတုတ်တော့ကံဖြစ်တယ်ဘဝလို့ဒီမှာလည်းနာမည်ကတော့ဘဝလို့ဟောတာဖြစ်ကြောင်းကံလေဖြစ်ကြောင်းတရားဖြစ်ကြောင်းကံကြောင့်ဘဝသည်ဖြစ်မှုသာတိပေါ်လာသည်ကံဆိုတာနဲ့သိကသင်္ခါရဆိုတာနဲ့အတူတူပါပဲဇာတိဖြစ်ဇာတိဆိုတာနဲ့ဝိညာဉ်နာသနဖသဝေဒနာဆိုတာနဲ့အတူတူပါပဲ ဇာတိဘဝလေးဖြစ်လို့ချင်းဥချင်းနာချင်းစသည်တွေကတော့မဆုံးမကင်းတာဖြစ်ရတော့မှဇာတိကြောင့်ဥချင်းသေးခြင်းပေါ်လာသည်ဆိုရင်ကုဆွေးခြင်းကိုကျွေးခြင်းကိုသိရခြင်းသိသိရခြင်းသိပြည့်စုံပူပါခြင်းတို့ပေါ်လာကြသည် ကောဤနည်းဖြင့်သံသာနဲ့မရောမစဲသင်ရဲ့စုတသက်သာဖြစ်ပေါ်လေရှိကြသည်အဲဒါဝိဇ္ဇာသမုပ္ပါဒေသနာခေါင်းစဉ်ဘာသာပြန်နဲ့မြန်မာပြန်ထားဗမာလို လင်္ကာနဲ့တူတူဆိုလို့ရှိရင်တော့အောက်ကလင်္ကာကြီးဆောင်းပုံကြီးအမှန်မသွားမှမြင်တာဝိဇ္ဇာကြောင့်ချမ်းသာလိမ့်တော့ဒီမျောကိုလေသုံးမျိုးမူကပြုစီမှရဲ့ဝိညာဉ်တွဲစနာယုတ်ကလည်းရဲ့စသည်ဖြင့်အဲဒါတွေလည်းဆိုရကြအောင်အမှန်မသွားမှမြင်တာဝိဇ္ဇာကြောင့်ဝိဇ္ဇာဆိုတာအမှန်တိုင်းမသိအမှားသိတာဝိဇ္ဇာပဲတဲ့မြင်တဲ့ကြားတဲ့ဓဝါ၆ပါးကယုံနာတွေက ဖြစ်ပြီးတော့ပြလို့အနေဆဖြစ်ခြင်းမှုပြမှုနေဆလို့ဒုက္ခဆင်းရဲတွေပဲသူသဘောတိုင်းသူဖြစ်တယ်လို့အစိုးမရတဲ့အနတ္တတရားတွေတဲ့အဲ့ဒါတွေကိုအနိစ္စဒုက္ခအနတ္တအမှန်တိုင်းမသိဘူးကြောင်းမြန်သိနေတယ်မြဲတဲ့နေချမ်းသာတဲ့နေကောင်းတဲ့နေဒီလိုထင်နေတယ်အဲ့ဒါဝိဇ္ဇာပဲမှန်မသွားမှန်မြင်ကဝိဇ္ဇာကြောင့်ဝိဇ္ဇာ တော်ကိုလျေဘုံမြို့မှုကံသူစီမံ၍အဲအမှန်မသိတော့မြဲတဲ့ချမ်းသာတဲ့ကောင်းတဲ့ပြင်ပြီးတော့ဒီလိုလိုရင်ကောင်းတယ်ဟိုလိုလိုရင် ကောင်းတယ်ချမ်းသာလိမ့်မယ်ပြင်ပြီးတော့အမှုတွေပြုရဲသုံးမျိုးမှုတဲ့ကိုယ်ဖြင့်ပြုတယ်မှုနှုတ်ဖြင့်ပြောတယ်မှုစိတ်ဖြင့်ကြံစည်တယ်မှုသုံးမှုပါပဲအဲ့ဒါပြုလိုက်တော့ကံသုံးပါးဖြစ်တာပေါ့လေကာယကံဝစီကံမနောကံဆိုတာတွေပဲ အဲဒီကံကြောင့်ဝိညာဉ်တွေ့ဆနာယုတ်ကလည်းဘဝသည်ဖြစ်ရတယ်။ဘုံမျိုးမုကံသုစီမံ၍ဝိညာဉ်တွေ့ဆနာယုတ်ကလည်း၆ရအာရဏအဘ၆ပြာဝေဒနာကြောင့်အဲနာယုတ် ခါရဲတွဲရည်ပါလာတယ်အာယတနာတွေနဲ့တွဲရည်ပါလာတယ်ဖတ်တာ၆ပါးဝေဒနာ၆ပါးလည်းတခါလဲပါလာပဲမြင်နေကြရဆိုရင်နာယုတ်အာယတနာဖတ်တာဝေဒနာတခါလဲပါတော့အဲဒီဝေဒနာဖြစ်ပေါ်လာတော့ခဏပြောရတဲ့ဥစ္စာပဲကောင်းတာခံစားမြင်ပါရမကောင်းတာခံစားမြင်ကောင်းတာတောင်းတာလည်းတဏှာဖြစ်တာတဏှာဖြစ်ဥပါဒာဖြစ်တာကအတိတ်ပဲအတူတူပါပဲ။ ဝေဒနာကြောင့်ခန္ဓာ6တန်သာရဏိရာကြောင့်သံသင်လောင်း၍ဘုပေါင်းဘဝပြရပြန်ရာအဲဆွလန်းပြီးတော့အမှုပြုတော့ဘဝဆိုတဲ့ကံဖြစ်တယ်အဲဒီကံကြောင့်ဘဝသိဖြစ်ရတယ်ဇာတိဖြစ်ရတယ်ဆိုလို့ရှိရင်ကောင်းလည်းရှိတယ်များတော့ဆိုရဖြစ်တယ် ဝုဂါသေးရေဝုဆွေနေဝုကျွဲကိုနွာစိတ်မချမ်းမြဘုံရသည်ဘုရားဆင်းရဲသူတော်သည်ဘွာတိုင်းဘွာတိုင်းဒါလေးဆင်းရဲကြီးတယ်ပဲဒီနေ့ကောင်းတဲ့ဒီနာလေးသာရမြရတယ်အမှန်တော့ဆင်းရဲကြီးတယ်ပဲအဲ့ဒါပေါ့ တဲ့ဝိုင်းကတဲ့ဝိုင်းပုံကြီးကြည့်ရအောင်ကြည့်ရအောင်သူကမကြည့်တာမှမဟုတ်အဲထိတ်ကြတဲ့ကခေါင်းစဉ်လေးပြတဲ့ချုပ်ပုံကတဝိုင်းမြင်းကြောင့်တင်ကချုပ်ပုံရတာနောက်ဆုံးမှပြောဝုသုံးပါဆိုသူဆက်ဝိုင်းတင်ကမြင်းကြောင့်တင်ကဝုသုံးပါဘာဝတ္တံကိလေသာဟောကာမဟောဝိပါကဟောကိလေသာဟောကာမဝိပါကဟော ဓမ္မကိလေသာဝစေအတိတ်ဘဝဟာဝိဇ္ဇာသနာဥပါဒံပြောကာရှိတယ်။အဲဒါမူရင်းအင်္ဂါသနာပါးကအဝိဇ္ဇာဆိုတဲ့အင်္ဂါပါဝင်တဲ့အင်္ဂါကတဏှာဥပါဒံအင်္ဂါအဝိဇ္ဇာရဲ့တဏှာရဲ့ဥပါဒံအဲ့ဒါကိလေသာဝုပဲ။ကာမဝုသင်္ခါရဝိဇ္ဇာပြည့်စက်သင်္ခါရဝုမူလာရင်အင်္ဂါက သင်္ခါရပါဝင်တဲ့သင်္ခါရကာမဘဝအဲကာမဘဝကာမဘဝဆိုသင်္ခါရနဲ့ကာမဘဝပဲအဲဒီကိလေသာဝနဲ့ကာမဘဝကိုအတိတ်ကြောင်း၅ပါးခေါ်ပြီးတဲ့အောက်ကအော်တင်အလွာ၄ပါးရဲ့လွာ၄ပါးမြင်ကြောင်းနဲ့အတိတ်ကြောင်း၅ပါးဆိုသူထက်ကဟာတွေပဲအဝိဇ္ဇာရဲ့တဏှာရဲ့ဥပါဒံရဲ့အဲဒါကိလေသာဝက၃ပါး သင်္ခါရရဲ့ကာမဘဝရဲ့ကာမဝကနှစ်ပါးပေါင်း၅ပါးအဲ့ဒါအတိတ်ကြောင်း၅ပါးတဲ့အတိတ်ဘဝကဒီကြောင်း၅ပါးရှိခဲ့လို့ဒီခုဘဝမှာဒိဋ္ဌိကသာဝိညာဏသာဖသဝေဒနာတွေဖြစ်လာသည်တဲ့ခုလည်းဖြစ်နေတာပဲမြင်နိုင်ကြတိုင်းမြင်နိုင်ကြတိုင်းနာနဲ့စသည်တိုင်းတွေ့ရှိတဲ့စိတ်ကူးစဉ်းစားကြံပြီးတဲ့ဖြစ်နေတာတွေဟာဝိညာဉ်စိတ်ကိုစိတ်နဲ့တွဲနာယုတ်အာယရဏသတ္တ ဝေဒနာဒါတွေဖြစ်နေတာပဲအဲဒါတွေဒုက္ခဆိုတာဒုက္ခတွေပြောတာပဲနောက်ပါဝင်တဲ့ဒါကမူရင်းအင်္ဂါကိုပါဝင်တဲ့အင်္ဂါကတော့ဇာတိဇရာမရဏဇာတိဇရာမရဏဝိညာဉ်နာယသနခါသဝေဒနာတွေစပြီးတော့ဖြစ်တာကဇာတိပဲအလယ်ပိုင်းဖြစ်နေတာကြာနောက်ဆုံးပိုင်းမှာမရဏဆိုတာပဲပြီးဆိုတာဝိညာဉ်နာယသနခါသဝေဒနာတွေနောက်ဆုံး ရဆဲသွားတာကိုပြောတာပဲဒါကြောင့်ဇာတိပြမရဏနဲ့ဝိညာဏသလဖသဝေဒနာကတော့သဘောချင်းအတူတူပါပဲအဲဒါအကျိုးတရားတွေတဲ့ဒါပစ္စုပန်အကျိုး၅ပါးတဲ့အထက်ကခေါင်းစဉ်ကဝိသုံးမဝိပါကဝိတဝိပါကစအကျိုးပဲကာမဝကံကြောင့်ဝိဘက်ဖြစ်လာတာဝတ္တဆိုလဲနေတာကံကြောင့်ဝိဘက်ဖြစ်လာဥပါကဝဖြစ်လာပြီး တခါကြီးကနောက်သွားပြန်ဝိပါကဝေါ်ပြီးတဲ့တခါကိလေသာဝေါ်လာကြနာဝေါ်တယ်မှာသစ္ဆုတ်ပါဒီကကိလေသာဝေါ်ကအတိတ်ဘဝကကိလေသာဝေါ်ဒါကတော့သစ္ဆုတ်ပါဘဝကိလေသာဝေါ်လာတယ်မူရင်းအင်္ဂါဆန္ဒပါတဲ့တဏှာဝေဒနာပစ္စယတဏှာဝေဒနာကြောင့်တဏှာဖြစ်ပြီးတဏှာကြောင့်ဥပါဒာဖြစ်ပြီးဆိုတာတဏှာနဲ့ဥပါဒာနဲ့ပါတယ် ပါဝင်တဲ့အင်္ဂါကဝိဇ္ဇာတဲ့တဏှာချင်းဝိဇ္ဇာမပါဘဲနဲ့တဏှာမပြုအာဟုသောစိတ်တိုင်းစိတ်တိုင်းဝိဇ္ဇာကပါနေတာပဲတဏှာရှိတယ်ဆိုရင်ဝိဇ္ဇာမပါဘဲနဲ့ဖြစ်လို့ဖြစ်ကုန်မဖြစ်နိုင်ဘူးဆိုတာစွဲရတဲ့ဖြစ်နေ။ဒါကြောင့်ပါဝင်တဲ့အင်္ဂါကအဝိဇ္ဇာရဲ့အဲဒါကိလေသာကို၃ပါး။ခဏကအတိတ်တုန်းကလည်းကိလေသာကို၃ပါးဒီ၃ခုပါပဲ။ဟိုမူရင်းနဲ့ပါဝင်အင်္ဂါဘယ်လောက်သာပါတယ်ဒီမှာမူရင်းကရဏဥပါဒံ ဟိုအတိတ်မှာတော့အဝိဇ္ဇာတိကျသင်္ခါရကိုဒါကြောင့်ဟိုတုန်းကတော့အဝိဇ္ဇာကကိလေသာဝတ်မူရင်းပဲအခုဒီမှာတော့သနာဥပါရနာပြကြဥပါရနာသာသူဟာမူရင်းအဝိဇ္ဇာကသူဟာနောက်ပါဝင်တာဩကိလေသာဝတ်သူဟာ၃ပါးပဲနောက်သမ္မာဝတ် ကာမဝကဥပါဒံကြောင့်ဘဝဖြစ်ပြီးဆွဲလမ်းမှုကြောင့်ဘဝဖြစ်ပြီးဒီကြောင့်ကဖြစ်ပြီးဆိုတာကာကာမဲ့ကာဆိုရင်သင်္ခါရနဲ့အတူပဲပထမအာထုသာခြေရင်းကအထုသာသင်္ခါရနောက်ဆုံးပြီးနောက်သာကကာမဘဝဒီလိုခွဲထားတာပေါ့ဒါတော့အဲဒီကနှစ်ပါးရှိကသနာဥပါဒံဝိဇ္ဇာဒီလိုသာဝကသုံးပါးကာမဝကနှစ်ပါးပေါင်း၅ပါးအဲဒါသစ္စုပ္ပန်ကြောင့်၅ပါး

အဲတဘွားတဘွားမှာပြစ္ဆုတ်ပံအကြောင်းတွေအများကြီးမြဲတာမဟုတ်ကုသိုလ်ရေးမှာစိတ်ဝင်စားတဲ့ပုဂ္ဂိုလ်တွေအကုသိုလ်တွေကြီးတွေဖြစ်နေတာပဲကြောက်ကြရင်နာကောင်းတယ်အဲဒါမကောင်းမှုတွေပြီးမှလေအဲသူတော်ကောင်းတွေကတော့ကုကုသိုလ်ရေးမှာစိတ်ဝင်စားတဲ့ပုဂ္ဂိုလ်တွေကုသိုလ်ဖြစ်တာတွေများပါတယ်ဒါပေမဲ့လို့အကုသိုလ်ဖြစ်တာတွေပါသေးတယ်တော့ပါသေးတာအဲအဲ့ဒါကသစ္စုပ္ပန်အကြောင်း၅ပါး နောက်တစ်ခါအနာဂတ်ရောက်တော့နာဂမနဝိပါကဝေါ်ဇာတိဇာမရဏကဘဝတိဇာဇာတိဇာတိဇာဇာမရဏတူမူရင်းအင်္ဂါပါဝင်တဲ့အင်္ဂါကတော့ဇာတိဇာမရဏစဉ်ဝိညာဉ်သာရဖသဝေဒနာပဲဒီကောကတော့ဝိညာဉ်သာရဖသဝေဒနာတွေဇာတိဆိုတာဖြစ်တာဝိညာဉ်သာရနာဖသဝေဒနာတွေဖြစ်တာပဲရှားတယ်ဖြစ်တာမဟုတ် သရာကရင်းကျက်တဲ့အိုးတဲ့ဘသူတွေတုံးဆိုဝိညာဉ်သောတာဘာသာဝေဒနာတစ်ခါကတခါဖြစ်ပြီးရင်းကျက်တယ်မရဏသေးတဲ့ဘသူတွေတုံးဆိုဝိညာဉ်သောတာဘာသာဝေဒနာတွေနောက်ဆုံးပြတ်ဆဲသွားတာပဲဒီလိုဆိုတယ်ကြားမဟုတ်ဘူးသူမြင်တဲ့စိတ်ကြားတဲ့စိတ်ကလေးကြောက်သွားတာမျိုးပဲအဲဒါကြောင့်ပါဝင်အင်္ဂါက၅ခုမူရင်းအင်္ဂါကဇာတိနဲ့သရမရဏနှစ်ခုအဲ နာကအကျိုး၅ပါးတဲ့နာကဘဝအကျိုး၅ပါးခုဘဝကြည့်ရင်နာကဘဝပေါ့လေနောက်ဘဝရောက်နေတဲ့ခါတော့ပစ္စုပန်ဖြစ်နေတာပါပဲရောက်ရောက်ဘဝပစ္စုပန်ဒီကဘဝအတိတ်နောက်ဖြစ်မဲ့ဘဝအနာဂတ်ဆိုတာလားပေါ့အဲဒီတော့အနာဂတ်ပြီးတော့တစ်ခါပြန်တယ်အဝိဇ္ဇာတဏဥပါဒံအဝိဇ္ဇာပြရတာပေါ့မြင်နိုင်ကြတဲ့နောက်ဘဝမှာလည်းမြင်နိုင်ကြတိုင်းနေ ဒါတိဇာမရဏခေါ်တဲ့မြင်နေကြတဲ့ဉာဏ်မသိရင်အဝိဇ္ဇာဖြစ်တာပဲဝိဇ္ဇာညာတဏှာဥပါဒံဖြစ်အဲဒီကနေပြီးတော့သင်္ခါရအထုတော်ကာမဘဝလည်းဖြစ်အဲဒီကြောင့်၅ပါးတစ်ခါပြန်ဖြစ်ပြန်တယ်အဲဒီတိုင်းမှာပဲအတိတ်ရဲ့ပြစ္ဆုတ်ပါရဲ့လို့ဆိုတာကတော့ဒီမှာပဲသူကထောက်ဆပြီးတော့ခေါ်ရတာတွေဘုရားကအရှိအနောက်တောင်ရောက်တယ်လို့ပဲအရှိရဆိုတာ ဟိုအရှိပဲမျက်နှာမူပြီးတော့ကြည့်လိုက်ရှေ့ကြီးရအဲရှေ့ရအရှိဘက်ကိုသွားလိုက်လို့ရှိရင်ဖြင့်နောက်ပြန်လှည့်ကြည့်လိုက်ရင်အဲခုနကအရှိရလို့ထင်ရတာလေအနောက်ဖြစ်သွားကြပြီလူစားအဲဒီလိုပဲကိုရောက်ရတဲ့ဝါနေလှည့်ပြီးအနောက်ဖြစ်အနောက်ရစားလို့ဒီတိုင်းပဲနောက်ကသွား တော်တော်သွားမိတဲ့ခါပြန်လဲဒီခုနကအနောက်လို့ထင်တာဒီအဖြစ်ပြန်ခဲ့တယ်အဲဒီလိုပဲပစ္စုပန်တိနာဂတိဆိုတာလူငယ်ကြီးကိုအတိတ်ရောက်သေးကိုပစ္စုပန်စိတ္တံကိုအနာဂတ်လို့ခေါ်ရလဲနေတာပဲနေတာအဲဒီဒိသသမုပ္ပါပုံစံမကြည့်တတ်ကြတာမရှိပါဘူးရှင်းပါရဲ့လို့နောက်ပြီးတော့အလွာ၄ပါးတဲ့ဒါကတော့ အတိတ်ကြောင်း၅ပါးဆိုတာအတော်တခုပစ္စုပန်ကြောင်း၅ပါးဆိုတာအတော်တခုပစ္စုပန်ကြောင်း၅ပါးဆိုတာဘာလဲအနာဂတ်ကြောင်း၅ပါးဆိုတာအတော်တခုအဲအဲ့ဒီအတိတ်ကြောင်း၅ပါးဆိုတာဘာလဲသူထေနာကတည်းကလားဝိဇာရဏဥပါဒာဘာကိလေသာကိုသင်္ခါရကာမဘဝကာမကိုအဲ့ဒါဒီကြောင်း၅ပါးပဲပစ္စုပန်ကြောင်း၅ပါးဆိုတာဘာတော့ဆိုရင်ဝိညာဉ်အောင်သာရဏဖသဝေဒနာဒါတော့ရှင်းပါရဲ့လို့ ပါဠိဆရာမရဏကလည်းဒီဥစ္စာတွေပါပဲသစ္စာပံအကြောင်း၅ပါးဆိုတာဘာလို့ဆိုရင်မှလည်းပဲကိလေသာဝေါဟောဓမ္မဥပါဒာကအရင်ကအဝိဇ္ဇာကဘာဝနာ၃ခုဘဝကအရင်ကသင်္ခါရကဘာဝနာ၂ခုအောင်ပေါင်းလိုက်ရင်၅ခုဒါသစ္စာပံအကြောင်း၅ပါးပဲအနာကအကျိုး၅ပါးဆိုတာလည်းဝိညာဏသာသောတာဝေဒနာပဲဇာတိပြမရဏကရင်က ဘာဝနာဝိညာဉ်သနာသတ္တဝေဒနာဟောအလွာလွာ၄ပါးတယ်၄ပါး၄ဒီအဲ၄ပါး၄ပါး၄ပါးတယ်အတင်ကြောင်းသစ္စုပ္ပံအကျိုးသစ္စုပ္ပံအကြောင်းနာကအကျိုး၅ပါး၄ဒီ၅ပါး၄ဒီ20ရှိတယ် ဟောပြီးတော့သစ္စာကာလ၃ပါးတဲ့အတိတ်အဝိဇ္ဇာတဏှာဥပါဒံသင်္ခါရကာမဘဝဒါရီအတိတ်ကိလေသာဝနဲ့ကာမဘဝအတိတ်ဟောပြီးတော့ပစ္စုပန်ကာလတဲ့ပစ္စုပန်ကာလကတော့သူကအကျိုးနဲ့ဆိုင်တဲ့ပစ္စုပန်ကာလအကြောင်းနဲ့ဆိုင်တဲ့ပစ္စုပန်ကာလဒါနဲ့ဘုလုံးပစ္စုပန်ကြီးတဲ့ ဉာဏ်ကြတဲ့ဖြစ်တာဝိညာဏသနာဖသဝေဒနာအဲ့ဒါအကြောင်းပြုပြီးတဏှာဥပါဒံကာမဘဝဖြစ်တာဒါကအကြောင်းပြစ္ဆုတ်ပံအကြောင်းနော်ပြစ္ဆုတ်ပံကာလာကြီးတဲ့ဒါကနောက်ဇာတိဇာမရဏဒါကကျူတရားဖြစ်ရတော့နာဂကာလာဝိညာဏသနာဖသဝေဒနာအဲ့ဒါလည်းကာလသုံးပါးရဲ့အတိတ်ကာလပြစ္ဆုတ်ပံကာလပြစ္ဆုတ်ပံကာလကနှစ်ဌာနရှိနေတယ်အနာဂတ်ကာလသစ္စာအရင်ခွဲလိုက်ရင်လည်းသစ္စာနှစ်ပါး ဥစ္စာ၄ပါးရှိရမှာငါပပဲရတယ်အသေးအကြောင်း၅ပါးကသမှုရိယသစ္စာပဲအကြောင်းတရားပဲဆိုသစ္စုပ္ပန်အကျိုး၅ပါးကဒုက္ခသစ္စာပဲသစ္စုပ္ပန်အကြောင်း၅ပါးကလည်းသမှုရိယသစ္စာပဲအနာကအကျိုး၅ပါးဒုက္ခသစ္စာပဲနောက်အလယ်ကမူလ၅ပါးဆိုတာခြေပိုင်းဆက် မူလကအဝိဇ္ဇာကစတယ်ဝိဇ္ဇာမူလပဲဝေဒနာမှာသုံးပါတယ်နောက်ပိုင်းဆက်ကသနာအစလာသနာမိစ္ဆာဥပါဒရေအစလာသနာအစဇရာမရဏမှာသုံးပါတယ်အဲမူလကနဲ့ပါဒါကဖြစ်စဉ်နေအဲချုပ်စာကြတာချုပ်ပုံနဲ့အဝိဇ္ဇာကျွမ်းမဲ့ချုပ်လို့ရှိရင်အဝိဇ္ဇာမရှိတော့သင်္ခါရမဖြစ်နိုင်ဘူးသင်္ခါရချုပ်ပြီး သင်္ခါရမှမရှိလို့ရှိရင်သင်္ခါရကအကျိုးပေးပြီးတော့ရှင်းမယ်ဝိညာဏသာနာဘာသာဝေဒနာဝိညာဉ်စသည်လည်းချုပ်သည်တဲ့အဲဒါကချုပ်ပုံကိုပြတာအဲဒီဝိညာဉ်စသည်ကိုရှုသိလို့ရှိရင်ဝိညာဉ်စသည်ကိုကာယမြတ်တဲ့ပြီးရှင်းမယ်တဏှာချုပ်သည်တဏှာမရှိတော့ဥပါဒံလည်းချုပ်သည်အဲဥပါဒံချုပ်တော့သွလမ်းမရှိတော့ဘာမှမလုပ်ဘူးမပြုဘူးပြုတော်တယ်ပဲ သူကအကြောင်းကံမဖြစ်ဘူးဘဝချုပ်ပြီးတဲ့ဒီကြောင်းကံမဖြစ်ဘူးတဲ့ဉာဏ်နာမှာပြုမှုတွေရှိတယ်ရှိတယ်များရှိပါတယ်ဒါမှလည်းအကျိုးမပေးဘူးဘဝချုပ်တော့အဲ့ဒီဘဝကနေပြီးရှင်းမဲ့ဇာတိဇာမရဏတွေအကုန်ချုပ်သွားပြီအဲဒါဒိဋ္ဌသမုပ္ပါဒ်ချုပ်ပုံနောင်နာကြမှာသမတသုံးနဲ့ဟောရအဲဒါဆက်ဝိုင်းပုံကြည့်ကြအောင်လည်းနည်းနည်းပြောရတာပေါ့လေကွာအခုကလား ပုဂ္ဂိုလ်တွေကတော့သာဖတ်တတ်တဲ့ပုဂ္ဂိုလ်တွေဝိသုဒ္ဓရှိနေတော့ပြီးရမှာပါပဲမပြောတော့မှလည်းပြီးရဆရာရှိပါဟာမပြီးရတဲ့ပုဂ္ဂိုလ်တွေနားလည်အောင်ပြောရရဒီကမှန်မကားမှမြင်ငါဝိဇ္ဇာဘုံဒါတွေကတော့ဒီနေ့ကလည်းဆိုပြီးပါအဲ့ဒါတွေကမဆိုကြစမ်းလို့အချင်းကုန်းနေတယ်မူလနှစ်ပြားဒွေသစ္စာမလွှာလေးတာဝတ်300နဲ့စ300အင်္ဂါ7ဝါ ကာလ30 20ချင်းရဤရှိပြဝဲဟောဘုနာဒိဋ္ဌမနောကဆယ်ဝိုင်းကြီးနဲ့ဗာတဲ့ဥစ္စာတွေမူလကနှစ်ခုရှိတယ်သစ္စာကနှစ်ခုပါတယ်အလွာက၄ခု၄ဓာတ်ပါတယ်ဝုက3ခုအစက3ခုအင်္ဂါက12ခုကာလက3ပါအချင်းရာက20ရှိတယ်ဘယုတ်အချင်းရာရဲ့ အားလုံးဒါပါပဲတရားကိုယ်ပစ္စသမုပ္ပါတရားကအကုန်ပဲဤစစ်ပြဝဲအင်္ဂါ၅ရံပစ္စုပန်တရားအကျိုးများကိုသင်ကြားမြင်ပြီးရှုသိသူမှာအဲဒီစစ်ပါးတွေကအင်္ဂါ၅ခုတဲ့ပစ္စုပန်အင်္ဂါ၅ခုအကျိုးတရားတွေဝိညာဉ်သနာဖသဝေဒနာဆိုတဲ့တရားတွေပေါ့အခုမြင်နေကြတိုင်းဖြစ်ပေါ်နေတဲ့တရားတွေပဲအင်္ဂါ၅ရံပစ္စုပန်တရားအကျိုးများကို င်ရှားမိမိရှုသိသူမှာအဲ့ဒါမိမိရဲ့ခိုင်မင်းနေနေရှုသိနိုင်လို့ရှိရင်ဝေဒနာကြောင့်တဏှာဝုံမြင့်မဖြစ်လာပဲဝေဒနာဖြစ်เสียတဏှာဝေဒနာကြောင့်တဏှာဖြစ်တယ်ဆိုတာတဏှာမဖြစ်ရဝေဒနာတော့ဖြစ်တယ်ဝေဒနာမဖြစ်အောင်တတ်နိုင်ဝေဒနာကြောင့်တဏှာဝုံမြင့်မဖြစ်လာပဲစက်ပြဆယ်သည်ဆင်းရဲချုပ်ငြိမ့်လေသည်အာသစ္စာသမုပ္ပါစက်ချုပ်ဖို့ခုတရားထုတ်နေရတာလေဒီသစ္စာသမုပ္ပါစက်ချုပ်အောင်လို့ပဲအားထုတ်နေရတယ် အဲဒါတွေဆိုရကြမယ်မူလနှစ်ရှာမူလနှစ်ရှာတွေ့သစ္စာမှသိသစ္စာလွာလေးတာလွာလေးတာဘုသုံးရနှင်ဘုသုံးရနှင်သတ်သုံးမြာသတ်သုံးမြာသင်္ဃာ၁၂ဝါသင်္ဃာ၁၂ဝါကာလ၃ွယ်ကာလ၃ွယ်တဲ့ချင်းညာတဲ့ချင်းညာဖြစ်ပြဝဲဖြစ်ပြဝဲသင်္ဃာ၅ရံသင်္ဃာ သုပ္ပံတရားကျိုးမြသောသင်္ချာမိမိသုတိသူမာဝေဒနာကြောင့်အနာဝတ်မြေအပြစ်လာပဲဆက်ပြဆဲသည်သိရချုပ်ငိမ့်လေတည်းဒါလေးကတော့ဗတ်ချက်ချုပ်ပုံအဲဒီ မူလ2ပါးသစ္စာ2ပါးအလွာက4ဓာတ်ဩ3ရအစ3ရအင်္ဂါ7ဝကာလ3ပဲသင်ညာ20ဆိုတဲ့ရှင်မျိုးတဲကအင်းအင်္ဂါ9ဓာတ်ပစ္စုပန်တရားအင်္ဂါ9ဓာတ်ပစ္စုပန်တရားအင်္ဂါ7ဝတဲကအင်္ဂါ9ဓာတ်ပစ္စုပန်အကျိုးအင်္ဂါ9ပါးတဲ့ဝိညာဉ် အဲသင်္ခါရကြောင့်ဝိညာဉ်ဖြစ်ပြီးဝိညာဉ်ကြောင့်နာယုဖြစ်ပြီးနာယုကြောင့်အာရဏဖြစ်ပြီးအာရဏကြောင့်ဖတ်တာဖြစ်ပြီးဖတ်တာကြောင့်ဝေဒနာဖြစ်ပြီးဆိုတော့ပမာပြန်ခဲ့တာပါဠိလိုကတော့သင်္ခါရပစ္စယဝိညာဏံဒါတခုဉာဏပစ္စယနာမရူပံတခုနာမရူပပစ္စယသာလယရဏံတခုသာလယရဏပစ္စယဖတ်တော်တခုဖတ်တာပစ္စယဝေဒနာတခုဝိညာဏသာလယဖတ်တာဝေဒနာဒီ၅ခုပါပဲဟိုစက်ဝိုင်းထဲမှာရေးတာ၅ခုအဲဒီပစ္စုပန်ကျူတရား၅ပါးကို သင်ရှားမိမိရှုသိသူမှာတဲ့မိမိရရပိုင်ပိုင်နိုင်နိုင်ယူသိရမယ်အဲ့ဒါတွေဘာတွေလဲဆိုမြင်နိုင်ကြတဲ့ခုတွေ့နေရတဲ့ဟာတွေပဲတခြားမဟုတ်ဘူးကိုယ်သာနာဖြစ်နေတာလေစာရဲတွေကကြက်ရွာမှာမဟုတ်ကိုယ်သာနာတကယ်ဖြစ်နေတယ်တရားအဲ့ဒါတွေရှုသိရမယ်ရှုပါကြတော့ပိုင်ပိုင်နိုင်နိုင်မသိသေးပါဘူးသမာဓိရှိမှသမာဓိဖြစ်လာတဲ့အခါမှာ မှတ်သိရတဲ့အာယုံနဲ့မှတ်သိရစိတ်တရားကြီးကွဲလာတယ်ရုပ်ကိုရှုတိုင်းရှုတိုင်းရှုသိစရာယုတ်ကတရားရှုသိတဲ့နာငါတရားကွဲလာပြီကိသံတော်ဝါသွားပြီးရှိတော်လဲကိသံမိကြီးသွားပြီးဟူ၍ပဇာနာပြီးပြီးစေတနာရသွားတဲ့အခါသွားတယ်သွားတယ်ညာလန်းနေဗေလန်းနေကြွတယ်လှမ်းနေချတယ်ဘယ်လိုမှမနေတော့လမ်းနိုင်လမ်းနိုင်ဒုက္ခိုက်တာနဲ့သူဖြစ်ပြနေတယ်တရားကြီး အဲဒီကြွားလိုက်လှမ်းလိုက်ချလိုက်တောင်းနေတဲ့သဘောလှူရှားတဲ့သဘောဝါရပြတ်သားနဲ့ရုပ်တွေပဲတဲ့ဝါရတော့လွန်ခဲ့တဲ့ရုပ်တရားတွေဝါရတော့တွန်းကန်ဆွဲဆောင်ပြီးတော့သွားနေတာလေအဲဒီရုပ်တရားကတရားကြွားတယ်လှမ်းတယ်ချတယ်ဟောမရှိစရာအာယုံရုပ်ကတရားကြွားတယ်လှမ်းတယ်ချတယ်လို့သိပြီးသွားတဲ့ အသိကတရားသိစရာနဲ့သိတာသိစရာနဲ့သိတာသိစရာကယုတ်သိတာကနာယုံနာနာနှစ်ခုပဲပုဂ္ဂိုလ်သတ္တဝါတရားဘာမှမရှိဘူးအကြောင်းနဲ့အကျိုးပဲသွားခြင်းနဲ့စိတ်ကြောင့်သွားတယ်သွားခြင်းနဲ့စိတ်ရှိလို့သွားတယ်အကြောင်းနဲ့အကျိုးပဲ။အော်အကြောင်းရှိလို့သွားခြင်းနဲ့အကြောင်းရှိလို့သွားတဲ့အကျိုးလှုပ်ရှားတဲ့အကျိုးဖြစ်လာပြီ။အဲမှတ်သိစရာအကြောင်းရှိလို့မှတ်သိတဲ့ဝိပဿနာစိတ်ဖြစ်လာပြီ ကြောင်းရှိလို့အကျိုးတရားတွေဖြစ်တယ်။ကြောင်းကျိုးဆက်တယ်ဖြစ်တယ်။ပုဂ္ဂိုလ်ကတော့မလာဘူး။အဲဒီဝါဒနာညာရှင်းတန်လာတဲ့အခါကျတော့မှတ်တိုင်းမှလည်းဒုက္ခိတာနဲ့သူဖြစ်ပြနေတာတွေတွေ့တာပဲ။ဖြစ်တိုင်းဖြစ်တိုင်းနဲ့လိုက်ပြီးတော့မိလာတော့စာဖြစ်ပေါ်လာလိုက်ကြောက်သွားလိုက်ဖြစ်ပေါ်လာလိုက်ကြောက်သွားလိုက်။ယောဂီပုဂ္ဂိုလ်တွေကစောင့်ကြည့်နေရတယ်လို့ပဲပြောပါရဲ့။အတိရှင်းတဲ့ပုဂ္ဂိုလ်ကအစတုန်းကတော့မနိုင်ဘူးဟိုကမမမင်းတရားမမင်းမေ့လာတယ်အများကြီး ဒီကုတွေနဲ့တော့ကြာမှပြီနောက်တော့စောင့်ကြည့်နေသလိုပဲဟောစိတ်ဓာတ်နဲ့ပြီးတာနဲ့တရားစိတ်ဓာတ်နဲ့ပြီးတာနဲ့ဒီကုလေးစိတ်ဓာတ်နဲ့ပြီးတာနဲ့အကြသွားရင်ရှိဘူးအဲဒီလိုပဲဖြစ်ပြီးပြောက်ဖြစ်ပြီးပြောက်ဖြစ်ပြီးပြောက်အဲ့ဒါလေးတွေတွေ့တာကိုအဲ့ဒါတွေ့တာဟာသင်ရှားမိမိရှုသိသူဆိုအဲ့ဒီလိုဟာပဲဖြစ်ပြီးပြောက်ဖြစ်ပြီးပြောက်ဒါလေးတွေကိုယ်တိုင်တွေ့နေအမှန်သိတာဘုရားနာမကြီးရဲ့ယုံနာနေရခဏပဲဆက်ဖြစ်ပြနေတာလေမရှုလို့မသိကြတာ ပြုပြန်လည်းပဲပြည့်ပြည့်စုံစုံမကျူးလို့ပေါ့လေစနည်းနည်းပါးပါးတော့ကျူးတော့တာမကျူးပိုင်းမနေနေသိအောင်လို့နည်းနည်းနည်းနည်းဖြစ်အောင်ကျူးရတယ်နည်းနည်းနည်းနည်းဖြစ်အောင်ကျူးလို့နိုင်နေလာတဲ့အခါကျတော့သိရပေါ့ကိုယ်ထဲမှာသူ့ဟာသူဖြစ်သူ့ဟာသူပြည့်နေတာပဲတမင်ကကိုယ်ကဖြက်ကြည့်ရတာမဟုတ်ပါဘူးတချို့ဝိပဿနာတွေကဖြက်ကြည့်တယ်ယောဂိပဿနာတွေကညာထဲမှာအပြည့်မစင်မနဲ့တမင်ကပြည့်တဲ့နေရာချင်းဆင်ញင်ပြီးတော့ကြည့်တာပေါ့ အဲ့ဒါကိုယ့်ကိုလုပ်ကြည့်တာပဲသင်ဟုတ်တယ်တကယ်ကျတာမှမဟုတ်ဘူးအခုသတိဓာနီးရဖြစ်တိုင်းဖြစ်တိုင်းလိုက်ရှုုံနေတာရှုနေပါဆိုတဲ့နီးကတော့သဘာဝကျတယ်ရှုုံနေဖြစ်နေတယ်လိုက်ရှုညာမမီသေးရင်အမှန်မသိသေးဘူးညာမီတဲ့ခါကျတော့ဖြစ်ပေါ်လာလိုက်ကြောက်သွားလိုက်ဖြစ်ပေါ်လာလိုက်ကြောက်စနဲ့အဆုံးပဲကောင်းတယ်ပိန်တယ်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 တစ်ပိုင်းတစ်ပိုင်းပဲနာရင်လည်းနာတယ်နာတယ်တဏှာတဏှာပဲဖြစ်ပြီးတော့ဖြစ်ပြီးတော့အဲ့လိုပြရတယ်အဲ့ဒါမမြဲဘူးဆိုတာပြရတယ်အာသင်္ချာမိမိသိရှိသူမှာတဲ့သင်္ချာသင်္ချာပြီးမိမိရရကိုတကယ်ရှုပြီးတော့တကယ်ပြီးတဲ့ပုဂ္ဂိုလ်တဲ့တကယ်ပြီးလို့ရှိရင်နိစ္စဒုက္ခအနတ္တတကယ်ပြီးတော့လားအဲဒီလိုသိတဲ့ပုဂ္ဂိုလ်မှာသင်္ချာမိမိရှုသည့်သူမှာ ဝေဒနာကြောင့်တဏှာဝုန်းမြင်ဖြစ်လာတယ်ဝေဒနာကြောင့်တဏှာမရှိဘူးတဲ့ဒီဥစ္စာရှင်ကလည်းဝေဒနာပြည့်စရာတဏှာပဲဝေဒနာရှိရင်တဏှာရှိတယ်ဝေဒနာဖြစ်ရင်တဏှာဖြစ်တယ်ပုဂ္ဂိုလ်တိုင်းဖြစ်သလားဆိုတော့မဖြစ်ပါဘူးယဟနာပုဂ္ဂိုလ်ကဝေဒနာရှိတာပဲဘုရားမှာလည်းဝေဒနာတော့ရှိတာပဲကောင်းသောအာရုံနဲ့တွေ့ရင်ကောင်းသောခံစားမှုဖြစ်တာပဲမကောင်းသောအာရုံနဲ့တွေ့ရင်မကောင်းသောခံစားမှုဖြစ်တာဘယ်သူမှမတားမြင်နိုင်ဘူးလားတော့သူ့သဘာဝတည်းဖြစ်တယ် အဲကောင်းသောခါစားမှုတွေသာတွေ့ရတဲ့ခါကာလကြာကိလေသာမကင်းတဲ့ပုဂ္ဂိုလ်တွေကတဏှာဖြစ်တယ်။ကောင်းတာလေးတွေနှိမ့်သက်တယ်၊ตายရတယ်၊သဘောကျတယ်၊တောင်းတတယ်။မကောင်းတဲ့အာရုံနဲ့တွေ့ရတယ်၊ကောင်းတာတွေတောင်းတတယ်။ဝေဒနာကြောင့်တဏှာဖြစ်ပြီ။အင်းဒါပဲမဲ့လို့မသိတော့ဖြစ်တိုင်းဖြစ်တိုင်းနေလိုက်ရှုနေလို့အဲအိစ္ဆဒုက္ခအနာတ္တအမှန်တိုင်းမိမိရသိလို့ရှိရင် ဝေဒနာကြောင့်တဏှာမဖြစ်တော့ဘူးအဲကောင်းတဲ့ခံစားမှုတွေလည်းဖြစ်ဖြစ်သွားမကောင်းတဲ့ခံစားမှုလည်းဖြစ်ဖြစ်သွားမြင်နိုင်ကြားတိုင်းဒုက္ခိုက်တာနဲ့ဖြစ်ဖြစ်သွားတာရဲ့တရားအိဋ္ဌမမြဲတာတွေကြီးတယ်ပဲဒုက္ခဆင်းရဲတွေကြီးတယ်ပဲအနတ္တအတ္တမဟုတ်တဲ့သဘောတရားများတွေကြီးတယ်ပဲဆိုတာကိုယ်ပိုင်ဉာဏ်နဲ့သိရတယ်အဲဒီလိုသိအောင်လို့ဆိုအဲဒီလိုသိလို့ရှိရင်အဲဒီသိရတဲ့အာရုံနဲ့စပြီးတော့ညစ်တဲ့မှုပါရမှုမဖြစ်တော့ဘူးတဲ့ဝေဒနာကြောင့်တဏှာဝန်းမြင့် နာဝို့ရဲ့အမြင့်ပဲအမြင့်ရင်းအဲ့ဒါဖြစ်တော့နာဝို့မြင့်ဘုံမြင့်ဆိုတာမူလပဲမူလနဲ့ကြာတွေကတစ်ပါးတစ်ခုပဲတဏှာဝိညာဉ်မဖြစ်လာပဲဆက်ပြဆဲသည်ပฏิသံဝါဆက်ပြကြရောပဲတဏှာကမဖြစ်တော့ဥပါဒံဆောလန်းတာပဲရှိတော့မယ်ဥပါဒံမရှိရင်ကောင်းစားအောင်လို့အာထုစားလည်းမရှိဘူးဘဝမဖြစ်တော့ဘူးဘဝမရှိတော့ဇာတိဘဝသေးတယ်မဖြစ်ရအောင်မဝေရမနာရမပြရဆင်းရဲခတ်သေးနေနေတော့သည်တဲ့ဒါကို သနာဝိညာဉ်မဖြစ်လာပဲဆက်ပြဆဲသည်ဆင်းရဲချုပ်ငြိမ့်နေသည်လို့သင်ကဒါကဝိပဿနာယောဂီပုဂ္ဂိုလ်တွေအတွက်အရေးကြီးလို့ပရိသတ်သမုပ္ပါဆက်ပြဆဲကိုပြဆဲအောင်ရှိတဲ့နည်းကိုကြည့်ရတာအမှန်ကောင်းတယ်ကွာအဲ့ဒါဘယ်ကရတော့ဆိုနိဒနာဝဲကတန်ယုတ်သမတသုတဲ့ဗာမဏနာမှာ320နဲ့ 129လောက်ပြီးပါတယ်မှာရှိပါတယ်ခဏကလည်းဒီနာမမမေ့ရောအဲမသတုတ်ဆိုတာရှိတယ်အဲဒီမှာအချင်းချင်းပဲသမဏတုတ်ကြရတာရှိကြီးဥပမာဥဝင်ရတယ်နဲ့ဟောတာရှိကြီးသူကအတိတ်ကာလကသမဏဗေမဏတွေအကြောင်းပြုပြီးတော့လည်းဟောတယ်အနာကသစ္စုပ္ပန်ကာလ၃ပါးနဲ့ဝေဘာမိဟောတာပါ အတိတ်ကသမဏဇမဏဝန်ခံတဲ့ပုဂ္ဂိုလ်တွေဟာတဲ့ပိယယုတ်တာတယုတ်ကိုနေသဒုက္ခအတ္တထင်မှတ်နေရတယ်ပိယယုတ်တာတယုတ်ကပိယဆိုဖြစ်เสียရတဲ့ဘောပေါ့ပိယရူပယုတ်ဆိုရင်လည်းဟိုယုတ်ရားမဟုတ်ပါဘူးဒါသဘောတရားပဲဖြစ်เสียရသဘောဖြစ်ပွယ်ကောင်းတဲ့တရားသာတယုတ်သာရစရာကောင်းတဲ့တရား ပြည့်စရာသာစရာကောင်းတဲ့တရားတွေကိုတဲ့နေဆမြဲတဲ့ဒုက္ခချမ်းသာတဲ့အတ္တငါကောင်းပဲသူကောင်းပဲပုဂ္ဂိုလ်ပဲယောက်ျားပဲမိန်းမပဲဒီလိုထင်နေတယ်အာရောကြတော့အဲယောဂကင်းနေတယ်ကျမ်းမာနေတာပဲဒါမှဘေးရတယ်မရှိဘူးခေမတော်ဘေးရတယ်ကင်းနေတယ်ဒီလိုထင်နေတယ် အဂတိပုဂ္ဂိုလ်တွေအဲ့ဒီတိုင်းထင်နေတာလေမြင်နိုင်ကြတိုင်းနေဟာမြင်နိုင်ကြတိုင်းနေပြရယုသာရယုတွေပဲသကုလောကေပြရူပသတ္တရူပဣတိသာသနာဥပိ္ပဇာမနာဥပ္ပသတိဣတိသာသနာဥပိ္ပဇာမနာဥပ္ပသတိဣထာနိဝိသမနာနိဝိတတိစသည်ဖြင့်အတိရံပါဠိတော်မှာဟောထားတာအများကြီးပဲဒီတုတ်ကလည်းပါပါတယ်အဲမျက်စိနာနှာခေါင်းလျှာကိုယ်စိတ်သွာလာ6ပါးရုပ် အသင်္သာအနအရာကအာယုံ6ပါးမြင်သည်ကြားသည်နားသည်စားသည်ထိသည်ကြံသည်ဝိညာဉ်6ပါးအဲဒီတော့မြင်တွေ့ကြားတွေ့စားသည်သာသာ6ပါးမြင်ခံစားကြားခံစားစားသည်ဝေဒနာ6ပါးအကျဉ်းချုပ်တော့တာပါပဲနောက်ရှိသေးတယ်သူကပညာတို့ဝိတ္တဝိစာရ အလုံးစုံကမျက်နှာဆယ်မျိုးတော့ပဋိပဒံတော့မှဟောတာဒါပေမဲ့အင်းညာတွေကလူရင်းမဟုတ်ပါဘူးငါးခုကလူရင်းပဲမြင်စေခဏမှာဆိုရင်မျက်စိကတစ်မျိုးမြင်ရတဲ့သင်္ခါတစ်မျိုးမြင်သိတဲ့ဝိညာဉ်ကတစ်မျိုးမြင်ရတဲ့အာယုန်နဲ့စိတ်နဲ့တွေ့တဲ့ဖတ်ပါကတစ်မျိုးမြင်ရတာကောင်းကောင်းနဲ့ဆိုးဆိုးလိုက်ခံစားတဲ့ဝေဒနာကတစ်မျိုးဒါငါးမျိုးပဲ မြင်စဲမှာ၅မျိုးရှိတယ်တရား၅မျိုးပဲပုဂ္ဂိုလ်တိုင်းပုဂ္ဂိုလ်တိုင်းဒီတရား၅မျိုးပဲအရင်ကကတော့တရား၅ဒီတရား၅မျိုးအမှန်တိုင်းသိဖို့ရည်ကြီးတာဒီတရား၅မျိုးကမသိရင်မြဲတယ်လို့ထင်တယ်ချမ်းသာတယ်ထင်တယ်ပုဂ္ဂိုလ်သတ္တဝါထင်ပြီးတော့ဒါနှိမ့်သက်တာပါပဲယောဂဝေဒနာကျင်းနေတယ်လည်းထင်တယ်ဘေးရန်တယ်ကျင်းနေတယ်လည်းထင်တယ်ငယ်ရွယ်ပုဂ္ဂိုလ်တွေကအဲ့ဒီတိုင်းနဲ့ကြီးလာတော့နည်းနည်းပါးပါးတော့ပြီး ငရေပုဂ္ဂိုလ်ကဆင်းရဲခြင်းမှမသိဘူးချမ်းသာနေတယ်အောင်းမိတာချမ်းသာနေတယ်လည်းအောင်းမိတယ်ယောဂဝေဒနာမရှိဘူးချမ်းသာနေတယ်အောင်းမိတာဘယ်ချိန်သူချမ်းသာနေတာဘုန်းကြီးတို့ငယ်ငယ်တုန်းကတည်းကဒီလိုပဲအောင်းမိတယ်သူများကနေကောင်းရလားချမ်းသာရလားမိတာလည်းတင်းကြိုက်ဘူးဘယ်နဲ့အများအားနေကောင်းနေတာပဲဘာလို့လဲဥစ္စာစကားတလုံးလုံးမေးရတယ်ဆိုပြီးတော့ငယ်ငယ်တုန်းကဒီလိုကြီးတော့တော့ကိုယ်လည်းဖြစ်ခဲ့တယ် ကြီးလာတော့သိပါရဲ့ကြီးလာမှသိတာငငယ်ပုဂ္ဂိုလ်တွေကအဲ့ဒီလိုအများလားကြားမှနေတယ်အောင်းဝင်နေတာချို့တော့ငငယ်နဲ့ယောဂဖြစ်နေတဲ့ပုဂ္ဂိုလ်တွေလည်းရှိသေးတယ်အဲ့ဒီကလေးတွေတော့ပြီးမှခေမဘေးအန္တရာယ်ကင်းတယ်လို့လည်းရှင်းနေတဲ့ဘေးအန္တရာယ်မတွေ့ရလို့ရှိရင်ဒါကိုယ်ဘဝလေးနဲ့ကိုယ်သားရနေကြတာအဲ့ဒါပြယဥပါဒဆိုတာဒါတွေပဲချစ်စရာတွေတဲ့မြင်တိုင်းကြားတိုင်းနားတိုင်းစသည်တိုင်းတွေ့ထိတိုင်း ကိုယ်တိုင်းစာနိုင်သိကြတိုင်းစိတ်ကူးစဉ်းစားကြံနေတိုင်းအဲ့ဒါကြီးဖြစ်စရာတွေထင်းနေတာကိုယ်ကိုယ်တည်းကလည်းဖြစ်စရာသူများကိုယ်တည်းကလည်းဖြစ်စရာဒီလိုထင်းနေတယ်အဲ့ဒါပြိယဥဒါဒါကိုခေါ်တယ်အဲ့ဒီပြိယဥဒါဒါကိုရှေ့ကသမဏပြမဏတွေတဲ့ဘာဝနာဘာမှာသမဏပြမဏကြီးရတာပေါ့ဒုက္ခနဲ့သူတော့လည်းသူတို့ဘုံကြီးတကူကြီးပါတယ်မဏပညာရှင်ကြီးတွေပဲမြတ်စွာဘုရားအလောင်းတော် အာလာရဥဒကရေသိကြီးတွေဆိုတော့နိခါရတယ်အဲ့ဒီအာလာရဥဒကရေသိကြီးတွေကကိုခေတုံကလည်းဘုရားတခုရှင်းနေတာလေသူတို့အနာစင်သားမြင်တဲ့ပုဂ္ဂိုလ်တွေအဲဒီလိုသမဏပြမနာတွေကိုလည်းအများကြီးပဲအခုကလည်းအခုကမှရှိတာပါပဲအခုကလည်းဘာသာတိုင်းဘာသာတိုင်းသူ့ဘာနဲ့သူ အယုဒေပူဇော်ခံတဲ့ယဟန်ဆိုတာရှိတာပဲသူဘာသာတွေနဲ့သူယဟန်ဆရာဝဆရာတို့ဘာလို့ညာတို့ဘာလို့အမိတွေတော့အမျိုးမျိုးခေါ်တယ်သူတို့ဘာလို့သမဏပြမနာတွေကြီးနေတာလဲအဲသူတို့ကမြင်နိုင်ကြတိုင်းနေမြဲတဲ့နေချမ်းသာတဲ့နေပုဂ္ဂိုလ်သားတို့အနေအချင်းထင်တယ်တဲ့ယောဂဝေဒနာကင်းနေတဲ့အနေအချင်းထင်တယ်အဲတော့ဘေးရန်တော့မရှိဘူးလို့လည်းထင်တယ် အခုလောလောဆယ်မှာယောဂဝေဒနာတရားတွေရှိတယ်လို့သင်စေကောင်းနောင်ကြတော့သူတို့ဘာသာတရားတွေရှိတာကိုကျိုးကောင်းကင်ကိုရောက်ပြီးအများအားချမ်းသာနေတယ်လို့ထင်နေတာကိုအဲ့ဒါကြီးဘောပြုစားတယ်ကောင်းကင်ဘုံကြီးအများအားချမ်းသာပြီးတော့နေတယ်ဘုရားသခင်ကကဲတင်တယ်ဘုရားသခင်ကကိုယ်ွယ်နေကြယုံကြည်နေကြအားကိုးနေကြဘုရားသခင်ကကဲတင်တယ်ကောင်းကင်ဘုံရောက်အများအားချမ်းသာနေတယ်ထင်တယ် အဲ့ဒါညာဒီပိယဥဒ္ဒတာရဲ့ဖြစ်ပွဲသားရပွဲတွေကိုအကောင်းမှတ်ပြီးဖြစ်နေတာကောင်းကင်ဘုံကြတော့လေဒီလိုမြင်လိုက်ကြားလိုက်ပေါ်တယ်ယောက်ျားမိန်းမတွေဖြစ်ပြီးတော့အာယုန်လေးခံစားလိုက်အဲဘုမနာမသိအများအားဒီနေရာမှာဒီလိုထင်းနေတာကိုအဲ့ဒါပိယဥဒ္ဒတာယုတ်ကြီးတဲ့ဒါနှိမ့်သက်ပြီးတော့နေကြတာလေအဲ့ဒါတွေကိုမြဲတဲ့ချမ်းသာတဲ့နေရာချင်းထင်းနေလို့ရှိရင်ဘာဖြစ်တယ်လဲတဏှာဝိုးတင်းသည်တဏှာပွားနေတာပဲဈေးကလည်းပွားနေတာပဲ နောက်ခါကာလလည်းဒီလိုသင်ပြနေရင်ဒီလိုဘဝစီသားနောက်ခါကာလပုဂ္ဂိုလ်တွေရသေးရဟနေတယ်ယခုပြစ္ဆုတ်ပါမှာလည်းဘုရားတက်ကလည်းရှိတာပဲသာသနာပြပါကပုဂ္ဂိုလ်တွေအဲဒါလိုလည်းဒီလိုပဲငြဲတဲ့ချမ်းသာတဲ့အနေနဲ့ထင်နေလို့ရှိရင်တဏှာတွေပွားနေတာတဏှာတွေအပါရမှုတွေနှိမ့်သက်မှုတွေဖြစ်နေတယ်တဏှာတွေအဟုတ်တယ်တဏှာမကင်းဘူးတဏှာရှိတဲ့ပုဂ္ဂိုလ်တွေတဏှာဖြစ်နေတာဉာဏ်ဉာဏ်ဌာနလည်းဖြစ်တယ်ဒိဋ္ဌိမှုလည်းဖြစ် ဉာဏ်ဉာဏ်ဒါနာနေတာသူမသိလူမသိအောင်ဆိုင်းထားလို့ဒီရဟန်းနေဆိုတာနည်းနည်းမထင်ရှားတဲ့ပုဂ္ဂိုလ်တွေလည်းရှိမှာပေါ့လေ။ဒါမှဖြစ်တော့ဖြစ်နေတာသိတဲ့တော့သူကြည့်နေတာပဲ။ဒါရမှုတွေ။အဲဒီကတဏှာပွားရင်တဲ့တဏှာကနေပြီးတော့ဥပါဒံဖြစ်ပြီးဆွဲလန်းနေကုသကအကုသကနေပြုမှာကိုပြုလည်းပြုနေတာပဲ။အဲဒီကံကနေပြီးအကျိုးပေးတော့ဘဝဖြစ်တယ်ဥပဒိပဲတဲ့ခန္ဓာတွေဖြစ်လာ။ခန္ဓာတွေဟာဆင်းရဲပဲဒုက္ခ ဥပရိကိုတဏှာကိုပွားစေရင်ဥပရိကိုလည်းပွားစေတယ်အဲဒုက္ခဆင်းရဲတွေကိုလည်းပွားစေတာပဲရှိကလည်းသမဏဇမတွေပွားစေခဲ့ပြီနောင်လည်းပဲပွားစေလက်တယခုပြစ္ဆုတ်ပံမှာလည်းပွားစေရဖြစ်တဲ့အဲဒီပုဂ္ဂိုလ်တွေကနာပရိမုတ်စိမ့်သူတဲ့လွတ်ခဲ့ကြပါဘူးတဲ့နာပရိမုတ်စိမ့်တိုင်းနောင်ခါလည်းလွတ်မှာမဟုတ်ပါဘူးတဲ့နာပရိမုတ်စိမ့်ခုလည်းလွတ်လွတ်ဆဲမဟုတ်ပါဘူးတဲ့ဘယ်မှာတော့ဆိုဇာတိယာသရာယနရဏိနာဘောဓိပရိဒေဝေဒုက္ခိဒေါမနသေဟိ ဥပါဒဥပါယတေဟိနာပရိမောစတိဒုက္ခသမာဓိဝရမိအဲဒီပုဂ္ဂိုလ်ကဘဝအသေးဖြစ်ရခြင်းမှလည်းမလိုဘူး။အိုရနာရသေရခြင်းမှလည်းမလိုဘူး။ဆိုရင်ရပူဆွေးရငွေကြွေးရအဲဒီကလည်းမလိုဘူး။ကိုယ်ဆင်းရဲစိတ်ဆင်းရဲမှလည်းမလိုဘူး။စိတ်ကျဉ်းစွာပူပန်ရတာမှလည်းမလိုပါဘူး။ဆင်းရဲပူတယ်များတယ်မှသူတို့မလိုကြပါဘူး။ရှိကလည်းမလိုခဲ့ဘူး။နောင်လည်းမလိုဘူး။ခုလည်းပဲမလိုပါဘူးတဲ့။ အဲသမဏတုတ်ကဒီလိုဟောတာကိုတော့မလွတ်တဲ့ဘက်ကနေပြီးဟောတာလွတ်တဲ့ဘက်ကနေပြီးဒီခါဟောပြန်တယ်သူရှည်ကြီးဟိုမှာပါဠိတွေညွန့်နေနားနားထောင်တဲ့ပုဂ္ဂိုလ်ကနားလည်မှာဟုတ်ကဘုန်းကြီးကဗမာစကားလူရင်းနဲ့ပြောနေတာယခုဒီကသမဏပြမနာတွေဆိုတာဘုရားရဟနာတွေပေါ့တိစ္ဆုတ်တိစ္ဆကဗုဒ္ဓတွေအဲရှိကသမဏပြမနာအစ်င့်မှပုဂ္ဂိုလ်တွေ ပြယဝနာတယုတ်တွေကိုအနိစ္စဒုက္ခအနတ္တမြင်တဲ့ရောဂါယောဂဆိုဆွဲကနေတဲ့ခဲတယ်ထင်နေတယ်ဘယဘေးရတဲ့ရောက်နိုင်တယ်ဘေးရအန္တရာယ်တွေနေရာချင်းလည်းထင်တယ်အဲ့ဒီပုဂ္ဂိုလ်ရဲ့တဏှာပဇာန်ဒီမသိဟိန္ဒူတဏှာကိုပယ်ခဲ့ပြီတဲ့သူကတဏှာပယ်သွားကြတဏှာပယ်တော့တဏှာဆိုရှင်ဥပါဒနာနဲ့ဖြစ်ဥပါဒနာဖြစ်မဲ့ကာမဖြစ်ကာမဖြစ်တော့ဘဝသေးဆိုတဲ့ ခန္ဓာတွေဥပရိတွေမဖြစ်ရတော့ဥပရိမဖြစ်ရင်ဒုက္ခတွေကျင်းတာပဲအဲဒါကြောင့်ဥပရိဒုက္ခတွေလည်းပဲပဲပဲခဲ့ကြပြီအဲနောက်ကလည်းသမဏဗျမနာစိတ်တွေဆိုတာဘုရားရဟန္တာတိစ္ဆကဘုရားတွေပါပဲအဲသူတို့လည်းပဲအစ္စဒုက္ခနဲ့အမှန်တိုင်းပြီးပြီးတော့တဏှာပဲဥပရိတွေပယ်သွားပြီတဲ့ဒီကုပ္ပစ္စုပန်မှာလည်းပဲသမဏဗျမနာစိတ်တွေတဲ့အဲဒါကတော့မြတ်စွာဘုရားနဲ့တကွာမြတ်စွာဘုရားကြီး တတိသာဝကတွေပြောတယ်အခုတရားထုံးနေတဲ့ပုဂ္ဂိုလ်တွေလည်းပါပါတယ်အဲဒါတွေကသိရောက်တာတည်းတွေကိုအနိစ္စဒုက္ခအနတ္တအပြင်မြင်တယ်ဘောကသွဲကနေတဲ့ယောဂဆိုကြီးတို့လည်းပဲပြင်းမြင်တယ်ဘေးမျိုးမျိုးဖြစ်နိုင်တဲ့အတွက်ဘေးမျိုးရဲ့ဣတိယဖြစ်နေလည်းမြင်တယ်ရကြီးတဲ့ပုဂ္ဂိုလ်တွေမှမြင်တယ်တရားထုတ်နေတဲ့ပုဂ္ဂိုလ်တွေလည်းမြင်ပါရဲ့အဲဒီပုဂ္ဂိုလ်တွေက ဒီယုံနာခန္ဓာတွေနဲ့စပ်ပြီးတော့တဏှာမဖြစ်ဘူးတဏှာကိုပယ်တယ်တဏှာဆက်ပြီးမှဥပါဒါဝလမှုမဖြစ်ဘဝမဖြစ်ဘဝမဖြစ်တော့ဘဝတွေဖြစ်မှုဇာတိဆိုတဲ့ဥပရိခန္ဓာယုံနာခန္ဓာတွေဝิญဉာဏ်သာတာဖသဝေဒနာတွေပဲအဲ့ဒါမဖြစ်တော့ဘူးတဲ့အဲ့ဒါမဖြစ်တော့ဆင်းရဲဝေဒနာမှရင်းနေတော့ဒီအဲ့ဒါကိုဘုညက်ပြမြင်မှုစစွာဖြစ်ပွဲမှာမှန်စွာသုတိခြင်း တဏှာကင်းပြီးဥပရိချုပ်ဤဒုက္ခအစဉ်ဘာကြောင့်နှစ်ကြောင့်နဲ့ဘုန်းကြီးအဲ့ဒီတုတ်ကြီးကိုကိုချုပ်ပြီးရေးထားတယ်အဲ့ဒီတုတ်ကြီးအတိတ်ပဲဒါပဲအဲဆိုရမယ်မြင်မှုစစွာမြင်မှုစစွာစစ်ပွဲမှာစစ်ပွဲမှာမစွာရှုသည်နှင့်မစွာရှုသည်နှင့်မြင်မှုစစွာမြင်မှုစစွာစစ်ပွဲမှာစစ်ပွဲမှာမစွာရှုသည် စသွားပြီးတော့အစနူးကအစပဲအစဆိုတာနောက်ဆက်တွေထည့်ရအောင်မှာ ဒါတွေခဲ့မယ်လို့ဖြစ်တယ်မြင်မှုကအစရှိတယ်နောက်ကဘာတွေထဲမလို့မြင်ပြီးရင်မျက်စိပြီးတော့နားကကြားတာမသိဘူးလားကြားမှုထဲရမှာပေါ့ကြားမှုပြီးတော့နှာခေါင်းကနာနာမသိဘူးလားအဲနာမှုလည်းထဲရတယ်တရားကရတာစားပြီးတာလည်းရှိတာပဲစားပြီးမှုလည်းထဲရမှာပေါ့ကိုယ်ကတွေ့ရှိမှုတွေပြီးလို့ကိုယ်ကတွေ့ရှိမှုတွေအများကြီးပဲအဲဒါလည်းထဲရတယ် သိကုစဉ်းစားကြံပြီးမှုတွေလည်းရှိတယ်အလုံး6မျိုးပါပဲလူရှိတာကဒါရ6မျိုးရှိတာကိုဒါရ6မျိုးဒါရ6ပေါက်အဲ့ဒီကနေပြီးတော့အကောင်းဆိုးတွေအာယုံယူပြီးတော့သိနေတာလေအဲမျက်စိကမြင်ပြီးတယ်နားကကြားပြီးတယ်နှာခေါင်းကအနံ့နံပြီးတယ်နေရာကရတာပြီးတယ်ကိုယ်ကဒုတိပြီးတော့ပြီးတယ်စိတ်နှလုံးကစိတ်ကုစဉ်းစားကြံပြီးပြီးတော့ပြီးတယ်6မျိုးပါပဲ။ ပါဠိတော်ပြောနေရင်တော့နည်းနည်းမှားရပြောခဲ့တာပေါ့လေ။ဟာသကုဒွါရသောတာဒွါရဌာနဒွါရဒီမှာဒွါရစသည်သူပြောနေခဲ့တဲ့မျက်စိနာနှာခေါင်းတရားကိုယ်စိတ်လွယ်လွယ်လေးပါခဲ့တယ်။မျက်စိဟာဘုံမျက်စိကိုသိနေ။နှာခေါင်းလည်းသိတယ်။မျက်စိအဲနားတယ်မျက်စိပြီးတော့နားတယ်။မျက်စိနားတယ်နှားတယ်နားကနှာခေါင်းမျက်စိနားနားလျားတဲ့ ကိုယ်တဲ့စိတ်၆ခုရှိတာလေမျက်စိနားနာလျာကိုယ်စိတ်အဲ့ဒါပြိယဝဒတာဆိုတာဘာတွေလဲမျက်စိနားနာလျာကိုယ်စိတ်ပြိယဝဒတာဒီတော့မှတော့ဘယ်တော့ပဲဟောတယ်ပရိဒနာတော့မှာတော့အများကြီးပါပဲခင်ဗျပရိဒနာဟုတ်ကြည်ကြဒီလိုဆိုပြီးရင်လည်းရှင်လူရင်းကတော့အဲ့ဒီထဲမှာလည်းပရိဒနာတော့မှာ10ခုဟောတာလေ10 10မျိုးဟောတာလေ 60 60ပြီအဲဒီထဲမှာအစ5ခုပဲလိုရင်းပါပဲမျက်စိမျက်စိဆိုတဲ့ဓာရကတစ်ခုမြင်ရတဲ့အခြင်းဆိုတာကအာယုံကတစ်ခုမြင်သိရဆိုတာကဝိညာဉ်ကတစ်ခုဟောဒီသုံးခုကလိုရင်းပါပဲမျက်စိအခြင်းမြင်သိမြင်တွေ့အဲမြင်သိဆိုတော့တွေ့လို့ပဲမြင်တာပဲမြင်တွေ့မြင်တွေ့လို့ရှိရင်တွေ့တဲ့အာယုံခံစားသည်အမြင်ကောင်း အဲအမြင်ဆိုးတွေလိုက်ပြီးတော့ဟာလာမှုဖြစ်တာကိုကောင်းကောင်းလေးမြင်ရတဲ့အခါမျက်စိထဲမှာရတာပြီးပြီးတော့သွားတယ်လို့ထင်တယ်မကောင်းတာတွေမြင်တဲ့အခါမျက်စိထဲမှာတော့ခံခက်သွားတယ်မြင်ကောင်းမြင်ဆိုးမျက်စိထဲနားကပို့ပြီးတော့သိတယ်နာကအမြင်ကောင်းလေးတွေသာရာလေးတွေနားရင်လည်းသဘောကျတာကိုအခုသချင်းတွေပါလေဒါတွေနားထောင်ညအရေရိုးတွေဖွင့်ပြီးနားထောင်ည ဒါတွေတော့ကမမေ့ရင်ဝါနေချော်ရင်းနေတယ်ဆိုတော့ဒါတွေပါရနေကြတာနားထဲမှာမခံရတဲ့အပန်းကြီးတွေကြားရင်ဒုက္ခပဲမခံရတဲ့အပန်းဆိုတာကအပန်းကြီးသူ့ချလို့မခံရတာလည်းရှိတယ်အ내အိဗယ်ကြောင့်မခံရတာလည်းရှိတယ်သူ့ချလို့မခံရတာကတော့ဟိုမှာတန်တုံးနေတန်ချောင်းနေပါလေအဲဒီတော့ဒုံတိုင်းနဲ့ရိုက်နှက်နေတာများ အဲနာနာကြနေရင်ခက်တယ်နာတယ်ခံသိထိုးတာပဲသူကအော်ကိုမကြိုက်တဲ့စကားလုံးတွေဟိုကမန်းလိုက်မဲလိုက်ဆဲလိုက်ထိုးလိုက်ဒီလိုဟာတွေရှိတယ်အဲ့ဒါတွေကြားရင်လည်းနားရင်တော့ခံခဲ့တာပဲတော်တော်ခံခဲ့တာအဲ့ဒါခံစားမှုတွေဖြစ်ဖို့နဲ့မြင်တွေ့ရတာခံစားကြားတွေ့ရတာခံစားအဲ့ဒါလည်းအနံ့ကပါပြီးပြီးတယ်အနံ့မှုမွေးလေးကြတော့ နားလို့ယူလို့ကောင်း၏နာနဲ့ပုတ်တဲ့ညီတဲ့အနံ့နေကြဟိုနှာခေါင်းကိုရှုံနေတာတကယ်နှာခေါင်းပိတ်ရင်လည်းပိတ်ထားမှာဘာမှမကြဘူးသူကစိတ်ကသိခံနေပေမဲ့လို့ရှိဘူးအဲသိပြီးတော့ညီတဲ့ပုတ်တဲ့အနံ့နေတာလို့ရှိရင်ယောဂလည်းဖြစ်တတ်တယ်ခေါင်းတွေပါဒီကြိုက်တတ်တယ်ဒီမှာကိုယ်တွေပဲတွေ့ဘူးလေလူပုံနာများစိတ်ကမယုံဘူးဆိုပြီးသိခံနေပေမဲ့လို့ရှိဘူးလူစား အနာနေရတကယ်နာနှာခေါင်းတွေကဘယ်လိုလုပ်ဖြစ်တယ်မသိပါဘူးခေါင်းတွေကိုကိုက်နာတယ်နေရာမကြောက်ဘူးလေအဲဒါအနာမကောင်းတာတွေ့လို့ဒုက္ခထင်ရှားကုန်တဲ့အရာလာကလည်းထင်ရှားတာပဲအရာလာကောင်းတာစားတော့မငင်ချက်ချက်ပြင်းမကောင်းတာစားတဲ့အခါဆေးကားကြီးတွေပေါ့လေအဲဒီမှာအော်အန်တော်မကြည့်သေးတာပဲမခံနိုင်ဘူးအဲအစိတ်စားမိရင်သေးတော်နေသေးအတွေ့အထိကတော့ထူးခြားကြမလို့ သိကုစဉ်းစားကြံနေတာတဲ့နဲ့ကောင်းတာတွေစဉ်းစားနေရတဲ့အခါဝန်တာလို့ပြောလို့အဲစိတ်မချမ်းသာကြအာရုံရောက်သွားလို့ရှိရင်ဖြင့်ဒါလည်းစိတ်တွေကိုညှိုးပြီးတော့ကြာသွားတာစိတ်မချမ်းသာတာစိတ်တွေပူလောင်ပြီးတချို့သေးတောင်သေးတာပဲစိတ်ချမ်းသာတဲ့အာရုံပြောဝဲရှင်ပွဲတွေတချို့လက်ဖွေပွဲလို့ ဘောလုံးပွဲတို့ဒီမှာတွေရှိတယ်လူရကဲပြီးတော့သဘောကျကြသတင်းစာတွေပါတယ်လည်းတွေ့ရကိုနိုင်ရဲ့ဘက်ကနိုင်သွားရင်တော့ဝန်တာတာပေါ့လေဝန်တာဝမ်းမြောက်ပြီးတော့ဆိုတော့ဝမ်းမြောက်ခံတယ်အဲ့ဒါလည်းဘုံဘုတော်သေရတယ်သူကမယ်ကိုနိုင်ရင်လည်းကမနိုင်မဲနဲ့ရှုံးသွားရင်လည်းအဲ့ဒါလည်းစိတ်မချမ်းသာဖြစ်တယ်သူသေတယ်လို့ဆိုပြီးသတင်းစာလည်းပါအဲ့ဒါစိတ်ကူးအာယုန်နေအဲ့ဒါကြောင့်မြင်မှုစသွားဆိုတာမြင်မှုကစပြီးတော့ ငါးခုပြန်ထည့်ရမှာပေါ့ကြားမှုအာရကြားမှုနှာခေါင်းကနာမှုကြားရရတာစသည်မှုဟိုဘတွေ့ထင်မှုစိတ်ကကြံပြီးမှုအဲ့ဒါတွေမြင်မှုစတော့ရုပ်သာတွေမြင်မှုစမြင်မှုဆိုတာထဲမှာမျက်စိလည်းပါတယ်မြင်သိရတဲ့အာယုံလည်းပါတယ်မြင်မြင်သိမှုလည်းပါတယ်မြင်တွေ့မှုလည်းပါတယ်မြင်တွေ့ပြီးကောင်းမကောင်းခံစားမှုလည်းပါတယ်မြင်တာတစ်ခုတည်းက၅ခုရှိတယ်ကြားရမှာလည်းဒီလိုပဲ အဲနာပါတယ်အသံပါတယ်ကြားသိတာပါတယ်ကြားတွေ့တာပါတယ်ခံစားတာပါတယ်။ခေါင်းကအနတ်နာရတယ်ဒီလိုအလုံးငါးငါးခုရှိတယ်။အဲ့ဒါတွေကပြိယဥဒတာဥတွေတောင်ချစ်ဖွယ်တယ်ဒီမှာပြန်လိုက်။ပြိယရူပကိုချစ်ဖွယ်မှာပါဒရူပပါရဝယ်ထဲမယ်ဆိုထဲရတယ်သိတာပေါ့လေ။တော်ပါပြီချစ်ဖွယ်ဆိုလို့ရှိရင်လည်းသာယာဝယ်ပါချစ်ဖွယ်သာယာဝယ်သာယာဝယ်ချစ်ဖွယ်အတူတူပဲ။ပါဠိမှာကအစီမို့။ အကျယ်ပြတော့ဒီမှာတော့တူတူလေးမထင်နိုင်ဘူးအခရာကဒီမှာသုံးလုံးကြီးရမှဒီနေရာမြင်မှုစသွားချစ်ဖွယ်မှာတဲ့မြင်မှုစရှိတော့ပြိယဥဒ္ဒတယုတ်ခေါ်ချစ်ဖွယ်သဘောတရားကိုမှန်စွာရှုသိရမယ်မှန်စွာမရှုသိလို့ရှိရင်လည်းဒုက္ခတွေပွားလာတယ်ရောင်းရပြန်ကြတယ်အဲအဲ့ဒီဒုက္ခပထမကာဏဒုက္ခဆိုတာမလိုလားတဲ့အပိုင်းမြင်ဝရတဲ့အပိုင်းကမှန်စွာမသိဘူးအလွဲတွေသိနေအနိစ္စဒုက္ခအနတ္တအမှန်တည်းသိရမှာအနိစ္စဒုက္ခအတ္တ အဲဒီအမှားတွေကိုသိတယ်။မှားတယ်ပြီးလို့ရှိရင်ဆင်းရဲတွေမငြိမ်းဘူးတဲ့ဆင်းရဲမှာမလို့အခုမှန်စွာရှုပ်ပြီးရင်တဲ့မှန်စွာပြရမယ်မြင်နိုင်ကြတဲ့နာမည်စားပြီးတဲ့တွေ့တဲ့ကိုယ်တိုင်စားနေလောက်ကြတဲ့ဒီကုသနာကြံတဲ့ရှုပြီးတော့ဖြစ်ပြနေတဲ့သဘောတွေကိုယ်တိုင်တွေ့ပြီးအနိစ္စဒုက္ခအနတ္တအမှန်တိုင်းပြီးလို့ရှိရင်တဲ့။ဒါခက်ခဲကကြားလာမှုဘူးသူကတရားအထုတ်တာများအနာအားရကြကောင်းတယ်။ အာသာရိပတိသိကျက်နေရတာမဟုတ်ဘူးသူကတွေသိကျက်ရတာသူကသူကျက်တာကောင်းတယ်မှလားသူကကျက်တာကကျက်တာတခြားပဲကိုယ်တိုင်တွေ့မှကိစ္စကြီးတာသာရိပတိဘယ်လိုတတ်ပြီးဘယ်လိုသိနေနေကိုယ်တိုင်မတွေ့လို့ရှိရင်ကိလေသာကင်းတာမဟုတ်ဘူးရေးကြည့်တာကတကယ်ဖြစ်ပြတဲ့တရားတကယ်တွေ့ပြီးတော့မိစ္ဆာဒုက္ခနာတာအမှန်တိုင်းသိသွားမှာအဲ့ဒီလိုသိပေါ်ရဘူးမြင်မှုစစွာဖြစ်ပွဲမှာမှန်စွာရှိပြီလင်းတဲ့မြင်နေကြတဲ့ဓဝါ၆ပါးပေါ်မြတွေကို ကျူမာပြီးတော့မှန်စွာသိရဲ့မှန်စွာဆိုတာဘာတော့ယုံနာနေရအိဋ္ဌာကိုမမြဲတာတဲ့မမြဲတာမမြဲတဲ့အတိုင်းမှန်မှပြဖြစ်ပြီးပြောက်ဖြစ်ပြီးပြောက်မမြဲတာပြရမယ်အဲသိကြည့်ပြချင်းနဲ့နှိမ့်ဆက်နေတဲ့ဒုက္ခဆင်းရဲပဲဒါလည်းပြရမယ်သူသဘောတည်းသူဖြစ်ပြနေတဲ့အနတ္တတရားပဲဒါလည်းပြရမယ်ရင်းကတော့ဒါပါပဲအဲ့ဒီတော့မှဒုက္ခဒုက္ခရောက်နာနဲ့တူတဲ့ဘေးရန်အန္တရာယ်တွေဒီရဖြစ်တဲ့ ဘေးရန်အန္တရာယ်နဲ့တူတယ်ဒါလည်းပါသေးတယ်ဒါပေမဲ့လူရင်းကတော့နိစ္စဒုက္ခအနတ္တဒီသုံးခုပါပဲအဲဒီနိစ္စဒုက္ခအနတ္တမှန်စွာရှုပြီးလို့ရှိရင်အခုယောဂီပုဂ္ဂိုလ်တွေရှုနေရတာကသိအောင်လို့ရှုရတာတချို့ကတချို့ကဘာကြောင့်ရှုနေရလဲဆိုတော့မသိဘူးဘောဓနာတကယ်ဖြစ်ပြနေတဲ့တရားတွေအမှန်တိုင်းသိအောင်လို့ရှုနေရတာ ကျူးမှပဲသိတာပြက်လို့မှတ်လို့ကတော့မသိဘူးတို့ဒေသသမုပ္ပါဒေကိုဟောပြောကြုံနဲ့သိတာတွေကအကောင်းထင်နေတာပဲဟုတ်မလဲတို့ကိုယ်တိုင်ရှုပြီးမှအဲ့ဒီလိုကြက်မှတ်ထားလို့ဘယ်လောက်ကြက်မှတ်ထားတာကိုယ်တိုင်မသိရင်ကိစ္စမပြီးဘူးကိုယ်တိုင်သိမှအဲဒါမို့မြင်မှုစစွာจิตွယ်မှာမှတ်စွာရှုပြီးလင်းတဲ့အဲထပ်ပြီးတော့ကိုယ်ကြောင့်ကအမှန်တရားချက် မြင်မှုစစွာမြင်မှုစစွာပြည့်ပွဲမှာပြည့်ပွဲမှာမှန်စွာသုတိလင်မှန်စွာသုတိလင်မြင်မှုစစွာပြည့်ပွဲမှာမှန်စွာသုတိလင်မြင်မှုစစွာပြည့်ပွဲမှာမှန်စွာသုတိလင်အဲမြင်မှုစစွာဓဝါ၆ပါးကဖြစ်တိုင်းဖြစ်တိုင်းညုံနာနေအမှန်တိုင်းသိလို့ရှိရင်ဘာဖြစ်တော့ တဏှာကင်းပြီးဥပရိငြိမ်ဤဒုက္ခဆင်းသူတို့မှာဟောတာရိတ်ကေစီဣဒာရဟိပိဒိဋ္ဌေရိတ်ကေစီပိယရူပံတာရာရူပံယံပိယရူပံတာရာရူပံတံအိစ္ဆတောပါတန္တိဒုက္ခတောအနတ္တတောပါတန္တိဒောဂတောဘယတောပါတန္တိတေတဏ္ဏပဇဟန္တိရဲ့ဒိဋ္ဌေရန ဣတရဟိတိခုမြမောက်ကာလ၌လည်းရေသမဏပြမနာခြင်းရဟန်းသူများတို့သည်ပိယယံပိယရူပံဘာတရူပံခြင်းဖြစ်ွယ်သာဝဲသောဒီအတ္တိจิตံတို့ဖြစ်ွယ်သာဝဲသဘောကိုအနိစ္စတော်မမြဲဘူးလေလည်းကအနိစ္စတော်ဘာသာနိမမြဲဘူး၍မြင်ကောင်း၏ဒုက္ခတော်ဘာသာနိဆင်းရဲဟုမြင်ကောင်း၏နတ္တရဘာသာနိအတ္တမဟုတ်သဘောတရားများကိုမြင်ကောင်း၏ ဘောဂရပတ္တနိသွက်ကနေတဲ့ယောဂနဲ့တူသည်ဟုမြင်ကုန်၏တရားတော်ဘေးရန်အန္တရာယ်နဲ့တူသည်ဟုမြင်ကုန်၏ဒေထောဖြစ်ပေါ်သာဝေယုံနာတရားကိုအနိစ္စဒုက္ခအနတ္တရောဂဘယဟုမြင်သောသမဏဗေမနာယံသူများတော်သည်တဏံပါရနှိမ့်သက်သောတဏကိုပဇံတိသွန်ကုန်၏အဲဒီတိုင်းဒီတိုင်းဟာအနိစ္စဒုက္ခအနတ္တဒီတိုင်းဒီတိုင်း နိစ္စဒုက္ခအတ္တစွဲပြီးဖြစ်နေတယ်နာမဖြစ်တာကိုပြောတာသွန့်တယ်ဆိုတာမင်းတို့သွားကြရတော့တကယ်ဒီမင်းကလက်နံပါတ်နဲ့တွန်းထုတ်ပြီးသွန့်နေရတာမဟုတ်ဘူးအမှန်သိတာနဲ့စိတိုင်းစိတိုင်းဖြစ်ပြီးပြောဖြစ်ပြီးပြောအိဋ္ဌသိလို့ရှိရင်အဲဒါအိဋ္ဌမြဲတဲ့နေရာဖြင့်ဒီမှာဇောလာနဲ့တဏှာမရှိဘူးတဲ့ဒါကင်းသွားပြီတဏှာမဇန်တိရေတဏှာမဇန်တိအခြင်းပုဂ္ဂိုလ်တို့ဒီတဏှာကိုပဲကောင်းတေဥရိမဇန်တိဥရိကိုပဲကောင်းဤအဲတဏှာပဲဥရိပဲပြီးသားဖြစ်သွားတယ် တဏှာကဒါနစ်တဲ့ပြီးတော့ဆွဲလန်းဆွဲလန်းပြီးတော့ကိုယ်လိုတိုင်းကြည့်အောင်တော့မှုကိစ္စတွေလုပ်တော့ကုသိုလ်ကမ္မဘောအကုသိုလ်ကမ္မဘောတွေဖြစ်တာကိုအဲဒီကမ္မဘောကနေပြီးအကျိုးပေးတော့ဝိညာဏသနာဖသဝေဒနာဆိုတဲ့တရားတွေအဲဒါခန္ဓာ၅ပါးတရားတွေပါပဲအဲဒါဥပရိလို့ခေါ်တယ် ရေဥရိကံတိကျင်ပုဂ္ဂိုလ်တွေဥပရိဘယ်ကုန်ဤတေဒုက္ခကံတိဥပရိဘယ်သောပုဂ္ဂိုလ်တွေဒုက္ခကိုဘယ်ကုန်ဤဥပရိခြင်းဒုက္ခခြင်းဥပရိနဲ့ဒုက္ခနဲ့အတူတူပဲအနာငါးပါးကိုဒုက္ခလို့မြတ်စွာဘုရားဟောတာပဲမြင်နေကြတဲ့ဖြစ်ပြနေတာတွေကခန္ဓာငါးပါးတွေဥပါဒနဲ့ခန္ဓာငါးပါးခေါ်တယ်အဲဒါတွေကဖြစ်ပြနေတာတွေဖြစ်ပြီးဖြစ်ပြီးဘာမှမြစ်တာရှိတာတွေမဟုတ်ဘူး မသေးသေးတဲ့လူတွေကတော့ဖိုးတာညီမပြီးตายရနေကြတာသူကဖြစ်ပြတာဘာမှဖုံးမတောင်းဆင်းရဲတွေပဲဒါကြောင့်ကတ်ဘုံသောဘုံရောအဲ့ဒါဥပရိကိုသွန်နိုင်လို့ရှိရင်အဲဥပရိကိုသွန်နိုင်ရင်ဒုက္ခလည်းသွန်ပြီးသားဖြစ်တာဆင်းရဲတွေကုန်သွားတယ်ဆင်းရဲမကြည့်ဘူးတဲ့ရေတို့ဘာလသာနေခြင်းပုဂ္ဂိုလ်တို့ဒီဒုက္ခဆင်းရဲကိုသွန်ကောင်းရင် ေထိုဆင်းရဲကိုဆောင်သောပုဂ္ဂိုလ်တို့သည်ဇာတိယာဘဝတိဖြစ်ခြင်းမှလည်းပြိမုသာနှင့်လုတ်ကုန်၏ဇရာယပူခြင်းမှလည်းလုတ်ကုန်၏မရဏိမရဏိနာသိခြင်းမှလည်းလုတ်ကုန်၏သောကေဟိပရိဒေဝဟိဆိုရာခြင်းကိုရခြင်းမှလုတ်ကုန်၏ဒုက္ခေဟိဆင်းရဲမျိုးကိုဆင်းရဲမျိုးတို့မှလုတ်ကုန်၏ကောမနာတေဟိစိတ်ဆင်းရဲနှလုံးမသားမှုမျိုးတို့မှလည်းလုတ်ကုန်၏ ဥပါယလေဤစိတ်လုံးဤကျင့်စွာပူပန်ရာခြင်းတို့မှလည်းလုပ်ကုန်၏အဲပရိသသမုပ္ပါနောက်ဆုံးကဇာတိဇာမရဏတောကပရိသဒုက္ခဒေါမနတုပါယတာဆိုရယ်ဒေါမနကပရိဒီဝါကိုငွေကျွေးခြင်းမှလည်းလုပ်ပြီးကိုယ်ဆင်းရဲစိတ်ဆင်းရဲမှလည်းလုပ်တယ်စိတ်ကျင့်စွာပူပန်ခြင်းမှလည်းလုပ်တယ်ဒီမောသန်ဒီဒုက္ခသမာဓိဝရမေဒုက္ခသမာသင်ရဲ့အလုံးစုံမှာပြိမောသန်ဒီပြိမောသန်ဒီဒီတို့သွားကြသည်ဟူ၍အာငါဗျာဒီဝရမေဟောသည် အဲဒီတိယောက်သာတာမြင်နိုင်ကြတိုင်းအနိစ္စဒုက္ခအနတ္တပြီးတဲ့ပုဂ္ဂိုလ်ကဥပ္ပတိဒုက္ခကိုဖယ်ဆောင်ပြီးတော့ဂာတိဇာမရဏစသည်မှလွတ်တယ်အဲဒါဆင်းရဲအလုံးမှလွတ်သွားတာပဲအဲဒါကိုဘုညာရှင်ကတို့ချုံးပြီးတော့သိထားတယ်တဏှာကင်းပြီးဥပ္ပတိငြိမ့်ဤဒုက္ခဆင်းရဲတဏှာကင်းလို့ရှိရင်ဥပ္ပတိလည်းငြိမ့်တာပဲဒုက္ခတွေလည်းအကုန်လုံးကင်းစင်သွားပြီ အဲဆိုရမယ်တဏှာကင်းပြီတဏှာကင်းပြီဥပ္ပတိဥပ္ပတိငြိမ့်ဤဒုက္ခဆင်ငြိမ့်ဤဒုက္ခဆင်တဏှာကင်းပြီတဏှာကင်းပြီဥပ္ပတိဥပ္ပတိငြိမ့်ဤဒုက္ခဆင်ငြိမ့်ဤဒုက္ခဆင်သမဏဒုက္ခဟောတာအဲဒီတော့ပြည့်ရဥပါဒယုတ်ကို ဟုတ်လားမြင်မှုစစွာဖြစ်ပွဲမှာဖြစ်ပွဲဖြစ်တဲ့မြင်မှုစသည်မြင်မှုကြောင့်နာမှုစသည်မှုတွေ့ထိမှုသိကုသနာကြံမှုဒါပဲ6ခုပဲအဲ့ဒါတွေကိုမှန်စွာရှုသိနိုင်လို့ရှိရင်မှန်စွာရှုသိရမယ်အနိစ္စတော့ဒုက္ခတော့အနတ္တတော့ဒေါဘတော့ဘေးရတော့ရှုရမယ်လူရင်းတော့အနိစ္စတစ်ခုသိရင်ကိုပြည့်စုံနေတာပါပဲအဲ့ဒါရှုရမယ်အခုဒီကယောဂီတွေဒါရှုနေတာ မြင်နိုင်ကြားနိုင်နားနိုင်စားသိနိုင်တွေ့သိနိုင်ကိုယ်တိုင်းစားနိုင်လူရှားနိုင်ဒီကုသနာကြံနေတိုင်းအဲဒီပြယောက်သာတရုပ်တွေပဲအဲ့ဒါတွေရှုနေရတာသက္ကလာတော့အနိစ္စဒုက္ခအနတ္တပဲပြီးအောင်လည်းမပြီးဘူးသမာဓိညာအားကောင်းလာတော့ဖြစ်ပြီးဖြစ်ပြီးတဲ့သူ့ပိုင်းနေနေသူပဲဘယ်မှာဒီနာမရှိဘူးပေါ်လဲကြောလဲပေါ်လဲကြောလဲအဲ့ဒါတွေပြီးရတယ်အဲ့ဒါတွေပြီးတော့အိဋ္ဌမမြဲတဲ့တရားတွေကြီးတယ်ပဲဖြစ်ပြီးတဲ့ဒီနဲ့ဆင်းရဲကြီးတယ်ပဲသူသဘောတည်းဖြစ်ဖြစ်တဲ့အနတ္တသုံးမြတဲ့တရားတွေပဲဒါလိုပြီးတယ် ညာထက်တဲ့ပုဂ္ဂိုလ်တွေကြတော့ယောဂဝေဒနာဆိုကြီးဆွဲကနာလိုပဲဒီတရားတွေရှင်းလို့ဒုက္ခတွေရောက်ရတယ်လို့လည်းထင်တယ်အဲဘုရားတော့ဘေးဘေးရန်အန္တရာယ်တွေနဲ့ရင်ဆိုင်နေရတယ်လို့ပဲဒီခန္ဓာတွေယုံနာတရားတွေရှင်းလို့ဘေးညွန်းညွန်းတွေ့နေရယုံနာမရှိရင်ပဲဘေးရှိမလဲမြင်မကောင်းထိုင်တာဖြစ်တယ်ဆိုတာယုတ်ရှိတော့ယုံမရှိပဲနဲ့ဆိုရင်ပဲနာကျင်ကြိုက်ခဲမှုပဲရှိမလဲသူကဘာမှမရှိနိုင်ဘူးနေ့စဉ်နေ့စဉ်စာဟာတွေရှားပြီးစားတော့နေရတာ ယုံကြည်နေတော့ယုံကြည်နေဘာသားရလို့လဲသူများတွေကလာပြီးနှိမ့်ဆက်တယ်ဥမာရှင်ကြိုက်တယ်မက်ကြိုက်တယ်ဘွယ်စိတ်ကြိုက်တယ်ယုံကြည်တော့ကြိုက်နေတာယုံကြည်ပဲကြိုက်နေတာရံလူတွေကလာပြီးနိုင်တဲ့ပုဂ္ဂိုလ်တွေကကိုယ်လာပြီးနှိမ့်ဆက်တယ်ဆိုတာတွေကယုံကြည်တော့ယုံကြည်ရင်မာနှိမ့်ဆက်နိုင်စိတ်ကြည်တဲ့ဆိုရင်မင်းအောင်လုံးနိုင်ဘူးစိတ်ကိုတဏှာနဲ့ပြေလို့လည်းမဖြစ်ဓာတ်နဲ့ခုလို့လည်းမရဒုံနဲ့ကြိုက်လို့ဘာလဲမိနဲ့ချိုးလို့လည်းမဖြစ်ယုံကြည်လို့နှိမ့်ဆက်လို့ဖြစ်တာပြောပါ ဘေးရအန္တရာယ်ကြီးရဖြစ်တော့ဘေးဆိုးဘေးဆိုးရဆိုအန္တရာယ်ဆိုးတွေနဲ့တူတာပဲလို့ညာထက်နေတဲ့ပုဂ္ဂိုလ်တွေကရုပ်ခန္ဓာဘုံကပြင်းအပြည့်မြင်ပြီးရုပ်သာမဟုတ်ဘူးနာလည်းရှိတော့နာမရှိတော့ရုပ်ကြည့်တဲ့ရှိနေရင်လည်းကိစ္စမရှိဘူးအခုတုံးတိုင်ကြောက်ခဲမြည်ကြီးခဲကြီးတွေညာရှိပါမှာပါအဲ့ဒါကြီးတွေသွားပြီးဒုံနဲ့သွားပြီးထူလိုက် နာကြလားမနာဘူးဓာတ်နဲ့ခိုးလိုက်နာကြလားမနာဘူးမင်းနဲ့ချိုးလိုက်ပူကြလားမပူဘာမှမဖြစ်ဘူးသူက ဘာလို့လဲသူနာမမရှိပဲအသိမှမရှိပဲဟာကိုသူကရုပ်သက်သက်တည်းရှိတာအဲဒီလိုရုပ်သက်သက်တည်းရှိနေရင်လည်းဘာမှဒုက္ခရောက်မှာမဟုတ်ဘူးသူကရုပ်နဲ့နာနဲ့နှစ်ခုဖြစ်နေလို့သူကရုပ်မှလည်းပြည့်စုံတယ်နာမှလည်းပြည့်စုံတယ်အဲဒါဘေးရအန္တရာယ်ဆိုးတွေနဲ့တွေ့ဖို့ရရှင်းနေတာတဲ့ဘေးဘေးနေရာချင်းကြောက်စရာနေရာချင်းညံမယ်အဲဒီလိုညံမှာအဲဒီလိုညံလို့အခုရှုနေတာအဲနေနေကြလိုက်နေအဲဒီလိုညံရှုနေ ညာမထက်တဲ့ပုဂ္ဂိုလ်ဆိုရင်အနိစ္စမမြဲတာတွေတခုပြီးရင်တော်ပါပြီအဲဒါတော့ပြီးရင်လုံလောက်ပါပြီအဲဒီလိုဒီတိုင်းဒီတိုင်းဟာစိတ်သက်သာတဲ့တဏှာမဖြစ်တဏှာဆွဲပြီးခြင်းနဲ့ဥပါဒာမဖြစ်သွယ်လာမှုအဲဆွဲလာမယ်ဆိုတာဒီလိုလုပ်ရင်ကောင်းရင်ဟိုလိုလုပ်ရင်ကောင်းရင်ချမ်းသာလိမ့်မယ်လို့ဆွဲလာတယ်အဲဒီလိုဆွဲလာမရှိတော့ဘူးဟိုလိုဒီလိုလည်းဘာကြောင့်မလုပ်ဘူးကောင်းစွာချမ်းသာအောင်မပြုကာမဖြစ်ကာမဖြစ်တော့ဘဝဖြစ်ဇာတိမဖြစ် ဗာတိမဖြစ်တော့ဥရိခန္ဓာရဥရိဆိုတာခန္ဓာပဲဥပဒီဥပကတ်ပြီးတော့ဒီကတီးရတော့ဘာတွေကတ်ပြီးချမ်းသာလို့ဆင်းရဲတယ်ဒီပဲလောကလိုအပ်ရင်တော့ကောင်းသောအာယုန်တွေအကြောင်းပြုပြီးတော့ကောင်းတာတွေခံစားရတဲ့အခါကလာချမ်းသာတွေဒီဒါမိပြီးတော့ဒီပဲဘာလို့မျက်စိလို့မျက်စိကြည့်လို့မြင်တာလေးမြင်ရကောင်းတဲ့ခါနားကြည့်လို့ကြားရင်လည်းကြားရကောင်းတဲ့ခါဒီလိုထင်နေတာပေါ့အဲချမ်းသာကြီးတရားလဲလောကနေရာတွေဖြစ် ဘုရားတော်နေရာချင်းဆိုလို့ရှိရင်ဆင်းရဲတွေပဲတဲ့မြင်တာကြောင့်ပြီးဆင်းရဲကြားတော့ကြားတာကြောင့်ပြီးဆင်းရဲဘဝတွေဖက်ကဖက်ကကြီးလို့ဆင်းရဲအဲဝေယနာပြီးဆင်းရဲဒီခန္ဓာတွေရှိလို့တဲ့အဲဒါဆင်းရဲဒီရာလည်းရှိတယ်ဒါဥပရိခေါ်တယ်ဥပရိဆိုတာခန္ဓာ၅ပါးပဲနေနေကြတဲ့ဖြစ်နေတဲ့တရားတွေပရိသေကစပြီးတော့ပြည့်လာတဲ့ဘဝလုံးဘဝတိုင်းဘဝတိုင်းဒါတွေဖြစ်လာအဲဒီဥပရိကင်းသွားတယ်ဥပရိကင်းတာဒုက္ခကင်းရောပေါ့ အဲဒုက္ခကင်းလို့ရှိရင်ဘဝအသိပဲဖြစ်တော့လည်းမအိုရမနာမသိရဆင်းရဲခါသိရင်ကုန်ငြိမ့်ပြီတဲ့ဒါကိုဒနာကင်းပြီဥဝေရီငြိမ့်ပြီဒုက္ခဆင်းတဲ့အဲဒီတော့ရိဇသမုပ္ပါဆက်မှာလူရင်းကပြိယဥပါဒကိုချစ်ဖွယ်ဖြစ်တဲ့မြင်မှုစသည်ရေဆိုတာကိုမြင်နေကြတိုင်း ပေါ်နေတဲ့အကျိုးတရားတွေပဲအကျိုးတရား၅ပါးတွေဒါတွေကမရှိအောင်တတ်နိုင်ပါဘူး။อืมရှိရတာအကြောင်းကြောင့်ကောင်းတာတွေမြင်ရမကောင်းတာတွေမြင်ရကောင်းတာတွေကြားမကောင်းတာကြားအစတွေဒါတွေရှင်းနေအဲဒါပစ္စုပန်အကျိုးတရား၅ပါးတဲ့ငင်္ဂါ၅ရာပစ္စုပန်တရားအကျိုးများကိုသင်ရှားမိမိရှုသိသူမှာဆိုတာပဲအဲဒီဒီနေ့ကြားတဲ့ သစ္စုပ္ပန်ကျိုးတရား၅ပါးရှုသိနေလို့ရှိရင်အဲ့ဒီမှာလူရင်းကတော့ဝေဒနာပဲဝေဒနာခံစားမှုလေးရည်ကြည့်တယ်တဲ့ဝေဒနာကိုပါရနှက်တဲ့တဏှာဖြစ်နေမယ်မကျွနိုင်လို့ရှိရင်ကျွနိုင်တဲ့ပုဂ္ဂိုလ်တွေမှာဝေဒနာကဖြစ်တယ်တဏှာမဖြစ်လာဘူးကောင်းတဲ့ဝေဒနာဖြစ်တယ်ကောင်းတယ်မှတ်ပြီးပြီးတာမကောင်းတဲ့ဝေဒနာဖြစ်တယ်မကောင်းဘူးရောင်းတဲ့ပူဇနာခြင်းကိခဲတယ်ခံခဲတယ်ဒီလိုမှတ်ပြီးပြီးတာသူကသူပြောက်သွားတာအဲ့ဒါ မစွနဲ့မမနိုင်လို့ရှိရင်ကောင်းတဲ့ဝေဒနာအကြောင်းပြုပြီးပါရမှုဖြစ်နေတယ်မကောင်းတဲ့ဝေဒနာအကြောင်းပြုပြီးတော့တောင်းတမှုပါရမှုဒနာဖြစ်နေမယ်ဒနာဖြစ်ရင်ဥပါဒံဥပါဒံဖြစ်လို့ရှိရင်ဘဝဘဝဖြစ်ရင်ဇာတိဘဝရောကံရောဆင်းနေတယ်သွားတယ်အဲဒီလိုမလဲအောင်လို့ဤစစ်ပြဝဲအင်္ဂါငါးရာပစ္စုပန်တရားအကျိုးများကိုထင်ရှားမိမိရှုသည်ဒီမှာဝေဒနာကြောင့်ဒနာဝမြင်မဖြစ်လာတယ်ဆက်ပြဆက်ပြီးအဲဒနာမဖြစ်ဥပါဒံကြောင့်မဖြစ် ကာမဖြစ်ဘဝကာမဖြစ်ဘဝကညာဇာတိဗျာမရဏသောကပြီးတဲ့ဒုက္ခဒေါမနကဥပါယကတွေအကုန်လုံးမဖြစ်ငြိမ့်ပြီအဲ့ဒါကိုဒနာကင်းပြီးဥပရိငြိမ့်ပြီဒုက္ခဆင်းတဲ့ဒါသမကသုံးတဲ့ပရိစ္ဆသမုပ္ပါနဲ့ကပ်ပြီးတော့ပြောရတယ်အဲနေတော့၃နာရီတော့ခွဲလို့ပြီးနောက်တစ်ခုကတော့ပြီးမှတော့မဟုတ်ပါဘူး နိဒာနာဘကတာယုတ်ကဒုက္ခဒုက္ခဒီမှာဟောထားတာရှိတယ်အဲ့ဒီဒုက္ခလည်းတော်တော်ရှင်းပါတယ်ဒီကတော့อืมအဲ့ဒီဒုက္ခတော့ညဇာဗျာညာနေဒုက္ခတာဘိကဝေသမှုရယင်းစာအထင်ငမင်းစာတိသစ္စာမိဘိကဝေယံတို့ဒုက္ခတာဆင်းရဲသမုဒိယစာဖြစ်ခြင်းကိုလည်း ဒေသတာမီဟောကြားမည်အထေမင်းစားချုပ်ခြင်းကိုလည်းဒေသတာမီဟောကြားမည်အဲဒုက္ခဆင်းရဲတရားတွေဖြစ်ပုံချုပ်ပုံကဟောမယ်လို့ဆိုပြီးတော့မြတ်စွာဘုရားဟောတယ်အဲ့နဲ့ဟောလို့ဟောပုံလေးကသကုံသာပတိစ္ဆရူပိသဥပေသတိသက္ခုဝိညာဏံဒိဏံသင်္ဂတိဖတ်တော်ဖတ်တာပစ္စယဝေဒနာဝေဒနာပစ္စယတဏ္ဍနာပစ္စယဥပါရဏံ ဥပါရဏပိစယဘောဘောပိစယသာတိသာတိစယဇာမရဏံဘောဂာပရိဝဒုက္ခဓမ္မတုပါယဘာပံဘွန်တိအာဒုက္ခဖြစ်ဖို့သကုံသာပဋိစ္စမျက်စိကိုလည်းဆွဲမိ၍ဥပေသာပဋိစ္စဆင်းရဲကိုလည်းဆွဲမိ၍သကုဝိညာဏဥပေသတိသကုဝိညာဉ်ဖြစ်ပြီးမြင်သိမှုဖြစ်လာပြီတဲ့မြင်တယ်ဆိုတာဟာမျက်စိကိုလည်းမှီပြီးတော့မြင်သိမှုဖြစ်တယ် မြင်ရတဲ့အခြင်းကိုလည်းမြင်ပြီးတော့ဖြစ်တယ်မျက်စိမရှိရင်မမြင်ဘူးမြင်ရမြင်စရာအခြင်းမရှိရင်လည်းမမြင်ဘူးမျက်စိနဲ့အခြင်းနှစ်ခုရှိလို့အဲ့ဒါနှစ်ခုကိုဆွဲမိပြီးတော့မြင်ပြီးမှုလေဖြစ်တယ်တဲ့ဒါကတော့ဒီတိုင်းလိုတိုင်းစဉ်းစားရင်ပေါ်ပါတယ်လို့ဆိုအဲမြင်နေဆိုရင်သူကမျက်စိရှိတော့ပဲမျက်စိမရှိတဲ့ပုဂ္ဂိုလ်မျက်စိမကောင်းတဲ့ပုဂ္ဂိုလ်ကမမြင်ဘူးမြင်စရာလည်းရှိလို့မြင်စရာမရှိပဲနဲ့ မကြည့်ဘူးမြင်ကြမကြည့်ပဲနဲ့လားမြင်မယ်ဆိုရင်မိနေကြမှာပေါ့ပွဲတွေပါဘာမှငှားနေကြလို့ကိုယ့်ကိုစိတ်ကူးပြီးကြည့်နေတာနဲ့အကုန်လုံးအဆုံးမြင်နေမှာဒီလိုမြင်လို့ဖြစ်တာမဟုတ်မြင်ကြကြီးငါပဲမြင်တာပဲအဲအဲ့တော့မျက်စိနဲ့သင်္ကိုမြည်၍မြင်သိမှုဖြစ်သည်မျက်စိနဲ့သင်္ကိုမြည်၍မြင်သိမှုဖြစ်သည်ဒိဋ္ဌံတေတိဖာတော် စိဏံသုံးပါးတို့ဤသင်္ကတိပေါင်းစုံခြင်းကြောင့်ခါသောတွေ့တွေ့ကြည့်မှုဖြစ်သည်သုံးပါးပေါင်းမိတို့ဆုံမိတို့မျက်စိကတခုဉာဏ်ရဆင်းကတခုမြင်ပြီးတာကတခုဒီသုံးခုဆုံပြီးမှတော့အဲဒီမြင်စရာဆင်းနဲ့စိတ်နဲ့တွေ့သွားတာပဲတိုက်သွားတာတဲ့မြင်စရာဆင်းနဲ့စိတ်နဲ့တိုက်သွားပြီဖတ်တာဖြစ်တယ်တိုက်သွား တိုက်ခိုက်တွေးတိုက်ခိုက်တွေးထိသွားပြီဟာတာဖြစ်ဟာတာဖြစ်စရာတိုက်ခိုက်တွေးထိမှုသောအကြောင်းကြောင့်ဝေဒနာခံစားမှုဖြစ်သည်အဲမျက်စိထဲမှာအကောင်းတိုက်လာလို့ရှိရင်ကောင်းသောခံစားမှုလည်းဖြစ်တာပါမျက်စိထဲမှာမကောင်းတာတိုက်လာရင်ဆိုးသောခံစားမှုဖြစ်တာပေါ့အဲမျက်စိကသလားမထင်ကြဘူးနားမှာခုနပြောတဲ့ရင်ထင်ကြတယ်နှာခေါင်းကကိုယ်ထင်ကြလျှာကြရင်သားထင်တယ်ကိုယ်ကလည်းသိထင်ကြတာပေါ့ကိုယ်ကြတာလည်းထင်ကြတယ် မကောင်းတာတွေ့ရရင်ချင်းဟိုဒုက္ခတွေရောက်နေတာပါပြောနေတာသူကကောင်းတာတွေ့ရရင်လည်းဒီလိုဆရာသားဆရာတွေပဲအဲ့ဒါတွေလိုက်ကြားနေတော့အဲ့တော့သုံးခုဆုံးပြီးရင်အတွေ့ဖြစ်လာတယ်တဲ့သုံးခုဆုံးပြီးခြင်းကြောင့်တွေ့ရပြီအဲကောင်းဆိုကိုတွေ့ရခြင်းကြောင့်ကောင်းဆိုခံစားမှုဖြစ်ပြီအဲ့တော့ခံစားမှုဖြစ်တာဝေဒနာပစ္စယတနာခံစားမှုသောအကြောင်းကြောင့်တနာ မြင့်တဲ့တရားမှုတနာဖြစ်နေပြီခံစားရရင်ကောင်းတာခံစားရရင်အဲ့ဒါလေးသဘောကျပြီမကောင်းတာခံစားရရင်ကောင်းတာကိုခံစားခြင်းသည်ဟောတနာဖြစ်လာတာအဲတဏှာပြင်းမှာတော့ဥပါဒံဆွဲလမ်းပြီရဲ့ဆွဲလမ်းလို့ရှိရင်မိမိအလိုတိုင်းပြည့်အောင်လို့အာထုတ်တော့ကာမဘဝဖြစ်ကြောင်းကံဖြစ်ပြီးအဲ့ဒီကံကဒီကဏီမှာ အာယုန်နိဗ္ဗာန်ပြီးတော့ဘဝအဖြစ်ကျိုးပေးတယ်တဲ့ဘဝအဖြစ်ဖြစ်တဲ့ဇာတိတဲ့ဝိညာဏသလားဘာသာဝရဏပါပဲသိစေကနေဒီဇာတိဖြစ်ဇာတိရှိမှတော့အိုရမည်သေရမည်ဆိုရင်ဇာပုစေဇာနဲ့တွေ့ပြီးဆိုရင်ပုစေရမည်ငိုကြွေးဇာတွေ့ရင်ငိုကြွေးရမည်ကိုယ်စင်းရစိတ်စင်းရတွေလည်းဖြစ်ရလိမ့်မည်စိတ်နှလုံးပြင်းစွာပူပန်တာတွေလည်းဖြစ်ရလိမ့်မည်အဲဒါ ဒုက္ခဖြစ်ကြောင်းပဲတဲ့ဒုက္ခဖြစ်ကြောင်းနည်းနည်းလေးတော့ဆိုကြည့်ရအောင်လေอืมသာရတဲ့မှာပါလာအလို့မလို့သာလည်းလိုပါရဲ့ဆိုင်တဲ့မထင်နိုင်ဘူးတော့မြင်လိုက်ရှိပြီတဲ့မျက်စိနဲ့ဆင်းကိုမှီ၍မြင်သိမှုဖြစ်သည်နားနဲ့အသံကိုကြား၍နားနဲ့အသံကိုကြား၍ နာနဲ့တန်တော်မှီ၍နာနဲ့တန်တော်မှီ၍ရာသီမှုဖြစ်သည်ရာသီမှုဖြစ်သည်၎င်းနဲ့အနံ့တော်မှီ၍၎င်းနဲ့အနံ့တော်မှီ၍နာသီမှုဖြစ်သည်နာသီမှုဖြစ်သည်လျာနဲ့ရတာတော်မှီ၍ရာသီရတာတော်မှီ၍ရတာသီမှုဖြစ်သည်ရာသီမှုဖြစ်သည်ကိုယ်နဲ့တွေ့တော်မှီ၍ကိုယ်နဲ့တွေ့တော်မှီ၍သိသိမှု ဖြစ်သည်စိတ်နှလုံးနဲ့အာယုံပေါ်မိ၍ကြံပြီးမှုဖြစ်သည်အဲဒါဝိညာဉ်၆ပါးဖြစ်ကုန်တဲ့သို့သုံးပါတော့ဤသုံးမိခြင်းကြောင့်သုံးမိခြင်းကြောင့် တွေ့ထီမှုဖြစ်သည်အဲဒီသုံးပါးဆိုရင်ကတော့အာယုန်နဲ့စိတ်နဲ့တွေ့ရောတဲ့မျက်စိနဲ့အဆင်းမျက်စိရဲ့အဆင်းရဲ့မြင်သိမှုသုံးခုဆိုပြီးမှတော့မြင်စရာအဆင်းနဲ့စိတ်နဲ့တွေ့သွားပြီတိုက်သွားပြီအဲနားရဲ့အပန်းရဲ့ကြားသိတာတွေသုံးခုဆိုပြီးမှတော့နားထဲမှာအဲစိတ်နဲ့ကြားစရာအပန်းနဲ့တိုက်သွားပြီတဲ့အဲဒါတော်တော်ထင်ရှားတယ်ဗျာ ကြားတယ်ကြားတယ်မှတယ်အပန်းများတခါတည်းဝင်တိုးယူဒါနဲ့တင်ကြတာပဲနှာခေါင်းရဲ့အနံ့ရဲ့နာသိမှုရဲ့အဲ့ဒါသုံးခုရှိရင်အနံ့နဲ့စိတ်နဲ့တွေ့သွားပြီတဲ့အရာအာဆရာရဲ့အရာသာရဲ့အရာသာသိမှုရဲ့ဒီသုံးခုဆုံးပြီးရင်အရာသာနဲ့စိတ်နဲ့တွေ့သွားပြီကိုယ်ရဲ့တွေ့ထိစရာရဲ့ဒိဋ္ဌိမှုရဲ့ဒီသုံးခုဆုံးပြီးလို့ရှိရင်ကိုယ်လည်းအကောင်းဆုံးတွေ့ထိတယ်နဲ့ တွေ့သွားပြီတွေ့သွားပြီစိတ်နှလုံးရဲ့ကြံသိစရာအာယုံရဲ့ကြံသိမှုရဲ့ဒီလိုမျိုးဆိုမိရင်ကြံသိရတဲ့အာယုံနဲ့သိနေတွေ့တာမရှိပေမဲ့တွေ့လာတယ်ဥစ္စာသင်ကြားတယ်မဟုတ်တာတွေလည်းသိတယ်တကယ်ဟုတ်လို့တွေ့သွားတာအဲ့ဒါတော့ဥပမာအားဖြင့်ဆိုရင်ခုကလာခေတ်ပေါ်ဝတ္ထုတွေရေးကြတယ်စိတ်ကူးရေးတဲ့ပုဂ္ဂိုလ်တွေစိတ်ကူးတဲကောင်ပြောရတယ်ဖတ်ကြည့်အောင်မယ်စိတ်ကူးကတကယ်မဟုတ်တာတွေဟုတ်တယ်လို့ပြောသူကရေးရတယ်သူက အဲ့ဒီဝတ္ထုကြောင့်နေကြည့်တဲ့ပုဂ္ဂိုလ်တွေကမုံမနဲ့ပြီးတယ်ပြီးပြီမဲ့အဲ့ဒီဝတ္ထုတွေကအတိုင်းပဲသူတို့စိတ်ထဲတွေ့နေတာဟောမှာအမိရဲ့ဖာရဲ့သားရဲ့သမီးရဲ့အဲဒီဘုံထိုင်ဘုံပြောဘုံဆေဘုံတွေသွားဘုံလာဘုံတွေအကုန်လုံးရှာပြီးစိတ်ထဲထင်တာဟုတ်လည်းမဟုတ်ဘူးအဲမျိုးတွေရွာတွေရောအဲမဟုတ်ဘဲနဲ့သူကမုံမနဲ့ပြီးရတာနဲ့သူစိတ်ထဲအာယုန်တွေတွေ့နေတာတွေ့တာစိတ်အဲဒီလိုပဲဒီခုမြင်လာကြတာတွေကတော့တကယ်ဟုတ်လို့တွေ့နေတာလား အစိတ်ကူးတဲ့ဟာကတော့မဟုတ်ဘဲနဲ့တွေ့တယ်ဟုတ်တာတွေ့တာလည်းရှိပါတယ်။အဲဒီခါကတွင်းမှုဖြစ်လာတဲ့တွင်းမှုဖြစ်တော့အဲကောင်းသောအတွေ့ဆိုးသောအတွေ့အကြောင်းကောင်းသောခံစားမှုဆိုးသောခံစားမှုဖြစ်ပြီးဖတာပစ္စယအတွေ့အကြုံကြောင့်ကြောင့်ဝေဒနာခံစားမှုဖြစ်ပြီးတဲ့အဲဆိုရမယ်အတွေ့အတွေ့ကောင်းအတွေ့ဆိုးကြောင့်အတွေ့ကောင်းအတွေ့ဆိုးကြောင့် ကောင်းဆိုခံစားမှုဖြစ်သည်တွေ့ကောင်းအတွေ့ဆိုကြောင့်ကောင်းဆိုခံစားမှုဖြစ်သည်ခံစားမှုကြောင့်မြစ်သက်သာယာမှုဖြစ်သည်မြစ်သက်သာယာတော့ကြောင့်ဆွေလန်းသည်ဆွေလန်းတော့ကြောင့်ပြုမိသည် ကံပဲဆွဲလမ်းနေတဲ့တွားလို့အမှုဖြစ်တာပဲပြုမိသောကြောင့်ပြုမိသောကြောင့်ဘဝသည်ဖြစ်ရသည်ဘဝသည်ဖြစ်ရသည်အဲဘဝသည်ဖြစ်သောကြောင့်ဘဝသည်ဖြစ်သောကြောင့်ဘူရနာယဘူရနာယသို့ရင်ကုသွေးယသို့ရင်ကုသွေးယသို့ကျွေးယသို့ကျွေးယသို့ဆင်းရဲသိဆင်းရဲယသို့ဆင်းရဲသိ ပြင်းစွာပူပန်ရပြီအဲဒါဒုက္ခဖြစ်ကြောင်းပဲအများနေဒုက္ခဖြစ်ပုံခုနကြားရတယ်ပါပဲဆိုတာကြားရနာယသတိယဒုတိယဒီလိုဒုက္ခတွေဖြစ်တယ်အဲဒီလိုဒုက္ခတွေမဖြစ်အောင်ဘယ်နဲ့လုပ်ရမလဲဆိုတော့ဒီတိုင်းပဲဒိဋ္ဌိယံသောသက္ကောသာမျက်စီကိုလည်းပြိဿဆဲမိရဲ့ရူပိသာဆင်းတို့ကိုလည်းပြိဿဆဲမိရဲ့သက္ကဝိညာဏမြင်သိမှုသက္ကဝိညာဉ်နဲ့ဥပ္ပတိဖြစ်ပေါ်၏ ဒိဏံမျက်စိအစဉ်မြင်သိမှုဟူသောသုံးပါးသောတရားတွေသင်္ကတိပေါင်းစုံပြီးခြင်းတွေ့ဆုံပြီးခြင်းကြောင့်ဖတ်သောအာယုန်နဲ့စိတ်တွေ့မှုဖတ်တာတွေဥပ္ပဒေဖြစ်ပေါ်၏ဖတ်တာဖြစ်ကြဖတ်တာဟူသောအကြောင်းကြောင့်အတွေ့ဟူသောအကြောင်းကြောင့်ဝေဒနာအကောင်းဆုံးခံစားမှုဝေဒနာတွေဥပ္ပဒေဖြစ်ပေါ်၏ဝေဒနာဖြစ်ကြဝေဒနာခံစားမှုသောကြောင့်တဏှာတဏှာတွေဥပ္ပဒေဖြစ်တတ်သည်ဒါဖြစ်ဖြစ်စဉ်ကတော့ပြင်ပါအာရုံတတ်တာယေဝဒနာယ ထိုဖြစ်တာသောဝေဒနာဤသာလင်အနိဒဝေဒနိရောဓအကျဉ်းမဲ့အကျဉ်းမဲ့ကင်းခြင်းချုပ်ခြင်းကြောင့်ဥပါရဏံမြေတော်ဥပါဒိုင်ချုပ်ခြင်းဆလမှုချုပ်ခြင်းသည်ဟောဒီဖြစ်ဥပါရဏံမြေတော်ဥပါဒိုင်ချုပ်ခြင်းကြောင့်ဘဝနေတော်သောခြေချောင်းကံဘဝချုပ်ခြင်းသည်ဟောဒီဖြစ်ဘဝနေတော်ဘဝချုပ်ခြင်းဇာတိနေတော်ဇာတိချုပ်ခြင်းဟောဒီဖြစ် ဓာတိနိရောဓဇာတိချုပ်ခြင်းကြောင့်သရဏရဏဥခြင်းသိခြင်းနိရောဓသောကပိဒါဒုက္ခသမ္မဒုက္ခသာဆွေရင်ကိုဆွေခြင်းကိုကျွေးခြင်းကိုဆင်းရဲစိတ်ဆင်းရဲခြင်းစင်လုံးပြင်းစွာပူပန်ခြင်းတို့သည်နိရောဓံတိချုပ်ကြလေကုန်၏အဲဧဝမေတ္တာကျူလဒုက္ခရဏတနိရောဓဟောဒီအဲ့ဒါအလုံးစုံဆင်းရဲစုတတ်တဲ့ချုပ်ခြင်းပဲအရာဥစ္စတိဘိက္ခုဝေဒုက္ခတာအထင်ငမောတဲ့က ဒုက္ခချုပ်ငင်းခြင်းဆိုတာပဲဒုက္ခချုပ်တယ်ဆိုတာပဲအဲဒီတော့မြင်တိုင်းကြားတိုင်းမျက်စိအစင်းမြင်သိမှုအဲမျက်စိနဲ့အစင်းကိုမြင်သိမှုဖြစ်တဲ့နားနဲ့တန်ကြားပြီးကြားသိမှုဖြစ်တဲ့အဲဒီသုံးခုသုံးခုဆုံပြီးတဲ့အခါတွေ့ဖြစ်တဲ့အတွေ့ဖြစ်တော့ဝေဒနာခံစားမှုဖြစ်တဲ့ဝေဒနာခံစားမှုဖြစ်ပြီးဝိပဿနာမရှိနိုင်လို့ရှိရင်တော့တဏှာဖြစ်တော့မှာအဲဒီလိုမဖြစ်စီရဘူးတဲ့ယဟနာများမှမရှိဘူး ဝေဒနာတွေကြာနာမခြင်းဝိပဿနာရှိနေတဲ့ယောဂီပုဂ္ဂိုလ်တွေမှာလည်းဝေဒနာလာဖြစ်ရတယ်အဲဒီဝေဒနာရဲ့အဖြစ်ပြပြီးလို့ရှိရင်နိဒတာမုဒနာနောက်ကမလိုက်တာဘူးဒါကြောင့်ဝေဒနာချုပ်တော့ဒနာချုပ်ပြီအဲဒါကိုဝိညာဉ်ရဲ့ဆောင်းမှုကလေးပါဠိလေးထည့်ထားပါတယ်တတ္တယေဝေဒနာယအတ္တဝိရကနိရောဓဥပါဒနာနိရောဓဥပါဒနာနိရောဓဘဝနိရောဓပါဠိတယနာကသိတာပဲသာသာယေဝဒနာယထုဖြစ်တတ်သောဒနာဤပင်လည်းအတ္တဝိရကနိရောဓ အကျွင်းမဲ့ပြက်ပြဲချင်းချုပ်ချင်းကြောင့်ပါရမီတော်ပါရမီချုပ်ချင်းတွေဟောဒီကြီးဇောလန်ချုပ်သွားပြီတခဏချုပ်ရင်ဇောလန်ချုပ်ဥပါရဏီရောဆွာလောင်းမှုဤချုပ်ခြင်းကြောင့်ဘဝနေရောတော့ဖြစ်ကြောင်းကောင်းဘဝဤချုပ်ခြင်းနေရောဒီဒီစသည်အဲဘဝနေရောဇာတိနေရောဇာတိနေရောသရမရဏဘောဂဝတိတေကောနမဘောဘာသာနိရောဇာတိဟောပါဠိရနေတဲ့ပုဂ္ဂိုလ်မှာအဲ့ဒီတိုင်းပါပဲလွယ်ပါတယ်သူကအဲဒါကြောင့်အဲ့ဒီစီတွေတော့မထည့်ဘူးကျင်းချုံးတာ တဏှာကင်းချုပ်အစွဲပြုံးနာယုတ်ဆင်းရဲငြိမ့်နေပြီအဲ့ဒါအဲ့ဒီသူကြီးတစ်ခုလုံးလူရင်းလေးခွန်ကြီးဒီတရားစီထားတယ်အောက်ကဟာတွေကတော့သူအဓိပ္ပာယ်တဏှာကင်းချုပ်အစွဲပြုံးနာယုတ်ဆင်းရဲငြိမ့်နေပြီမြင်နိုင်ကြတဲ့မှာရှုမှလို့မိသားစုကလည်းအမှန်တိုင်းပြီးလို့ရှိရင်တဏှာချုပ်သွားပြီတဏှာချုပ်လို့ရှိရင်အစွဲပြုတ်ပြီးဥပါဒံချုပ်သည် ဥပါရံချုပ်တော့ကာမဘဝတွေချုပ်သွားအဲ့ဒါလည်းမထက်တော့တော့မထက်ဘူး။နာယုဆင်းရဲတွေဘဝတင်နာယုဆင်းရဲတွေမဖြစ်တော့ငြိမ်းသွားပြီအခိုင်ဆိုရမယ်။တဏှာချင်းချုပ်တဏှာချင်းချုပ်ဆွဲပြုံဆွဲပြုံနာယုဆင်းရဲငြိမ်းလေပြီ။နာယုဆင်းရဲငြိမ်းလေပြီ။တဏှာချင်းချုပ်တဏှာချင်းချုပ်ဆွဲပြုံဆွဲပြုံနာယုဆင်းရဲငြိမ်းလေ သတ္တမာယောအခုဒုက္ခတ္တမာယောချုပ်ပုံကိုပြတာတဏှာကစချုပ်ပုံကိုပြတယ်ဒီဝေဒနာကချုပ်ပုံကိုမပြဘူးအကျိုးဝေဒနာစတင်ကချုပ်တာဟောရုံမရှိပဲဝေဒနာအစပြီးချုပ်တယ်လို့ဟောရုံမရှိပါဘူးဝိဇာရဏစာရည်သာချုပ်တာဟောရုံရှိပဲဒီဝိဇာနေတော့တာ သင်္ခါရနေတော့ဒီလိုဝိဒါကစဟောတာလည်းရှိတယ်။အတ္တယောတဏှာယအတ္တဝိဒါကနေတော့တဏှာအတ္တပြီးဆိုတာလည်းရှိတယ်။ရှိတယ်။ဝေဒနာနိရောဓဓမ္မနိရောဓဝေဒနာအစပြီးဒီလိုဟောတဲ့ဒေသနာမရှိဘူး။ဒါကတော့ပညာရှိတွေအတွက်ပါပဲ။ဘာဖြစ်လို့ဒီဟာထည့်ထားတာလဲဆိုအခုဝေဒနာထင်ရှားနေတဲ့ပရိသသမုပ္ပါဒ်ဟောနေတဲ့ဓမ္မဆရာတော်ကလည်းဟောခဲ့ပုံရပါတယ်ဝေဒနာချုပ်အောင်လို့ဝေဒနာချုပ်လို့ရှိရင်တဏှာချုပ်တဲ့သူတို့ပြောတယ် ဘုန်းကြီးကနောက်ပုဂ္ဂိုလ်တွေကမှားတယ်မှားရအောင်လေဟုတ်ပုံမရဘူးပထမကြာတော့ကတော့တောက်ထားတယ်ဘုန်းကြီးကသာပေမှမရှိဘူးဝေဒနာအစချုပ်လို့ဘယ်ဖြစ်လိမ့်မှာဝေဒနာဆိုတာဘုရားရဟန္တာလည်းဝေဒနာတွေရှိတာပဲစိတ်ရှိရင်ဝေဒနာရှိတာပဲဘယ်မှချုပ်အောင်လုပ်ရအောင်စိတ်နဲ့ဝေဒနာနဲ့တွဲရတဲ့စိတ်မရှိမှဝေဒနာမရှိမှာဝေဒနာအစချုပ်အောင်လို့လို့ဘယ်မှဒေသနာနဲ့မရှိဖြစ်လည်းမဖြစ်နိုင်ဘူးလို့အဲ့ဒါလေးတွေသဘောပေါက်ရအောင်ဘုန်းကြီးကထည့်ထားတယ် အကျိုးဝေဒနာစတင်ငါချုပ်တာဟောရုံမရှိပေအဲဝိဇာရဏစရတာချုပ်တာဟောရုံရှိပေဝိဇာရစချုပ်တာဟောတဲ့ဒေသနာရှိတယ်ဒနာစချုပ်တာဟောတဲ့ဒေသနာရှိတယ်ဝေဒနာစချုပ်တာဟောတဲ့ဒေသနာမရှိဒါလည်းမှားမယ်ဒါရေးကြည့်တယ်ဟိုဗာဏညမဟုတ်ဘူးခုနကတနေ့ကြာကြာဌာနကြီးကဒီလိုဟောနေတာဘယ်လိုသာ အဲဆိုရမယ်အကျိုးဝေဒနာအကျိုးဝေဒနာသတ္တင်ငါသတ္တင်ငါသုဒ္ဓါဟောယုမရှိပေသုဒ္ဓါဟောယုမရှိပေအကျိုးဝေဒနာအကျိုးဝေဒနာသတ္တင်ငါသတ္တင်ငါသုဒ္ဓါဟောယုမရှိပေသုဒ္ဓါဟောယုမရှိပေအကျိုးဝေဒနာ တနာဝိသာတနာစရိပါစရိပါဘုရားဟောယောရှိပေသည်ဘုရားဟောယောရှိ ဥကြတယ်ဆိုဝေဘာနိုင်တယ်ဒီသနာတွေမှာဝေဒနာនិရောဓဒနာនិရောဓလို့ဝေဒနာအစပြီးဟောတဲ့ဒေသနာမရှိအဲဝိဇာនិရောဓဝိဇာဒွေဝအတိဒဝေဒနာនិရောဓသင်္ခါရនិရောဓဒီလိုရှိတယ်သဗ္ဗယောဒနာယအတိဒဝေဒနာនិရောဓသင်္ခါရအာဥပါရဏនិရောဓစသည်ဒီလိုဟောတာဝိဇာနဲ့ဒနာအစပြီးထုတ်တာဟောတယ်ဝေဒနာအစပြီးထုတ်တာမဟုတ်ဝေဒနာထုတ်အောင်လည်းဘယ်နဲ့မှလုံးလုံးပြဘူး ဘာလို့လဲဆိုတော့ဘုရားရဟန္တာနေမှာလေဝေဒနာရှိတာသိချင်းဝေဒနာရှိတာပဲဝေဒနာကင်းအောင်ဘယ်နဲ့မှမလုပ်နိုင်ဘူးအဲဒါဝေဒနာချုပ်အောင်လုပ်တယ်ဆိုတော့ဒါမဟုတ်တဲ့ဥစ္စာတွေဒီဥစ္စာဒါနဲ့သူနည်းနဲ့သူဟာနဲ့ဆိုတော့ဟုတ်တယ်လို့သင်ကြည့်နေတာရှိတာပါလေဒါတွေနားလည်အောင်လို့ဘုရားများထည့်ထားပါတော့ထို့ကြောင့်တဏှာချုပ်အောင်သာမစွာရှိပြရတယ်ဒါကြောင့်ဝေဒနာချုပ်အောင်ရှိရတာမဟုတ်ဘူးတဏှာချုပ်အောင်ရှိရတာသီလသမုပ္ပါမှာ ပစ္စုပန်အလယ်ပိုင်းမှာဝိညာဏသာသာသာဝေဒနာတရားတော့အဖြစ်အောင်မတတ်နိုင်ဘူးလားဖြစ်မှာဝိညာဉ်ဖြစ်ရင်ဝေဒနာတရားဖြစ်တော့တာတစ်သက်တည်းပဲတပေါင်းနဲ့ဖြစ်တာပဲမဖြစ်အောင်မတတ်နိုင်ဘူးအဲဝေဒနာကနေပြီးတဏှာမဖြစ်အောင်ဝေဒနာရင်ကြတဏှာမဖြစ်စေနဲ့ဉာဏ်ကလည်းတဏှာမဖြစ်စေနဲ့ကြာရတာနဲ့သတိရဒုတိယကသိကုသနာကြံရရကတဏှာမဖြစ်စေနဲ့ဝေဒနာရင်ကြပါစေအဲဝေဒနာရင်ကြပါ ဝေဒနာတော့ဖြစ်တာချုပ်တာမဟုတ်ဘူးလားဝေဒနာရင်အဲစိတ်တွေစိတ်တွေဖြစ်ပြီးရသွားတယ်ဝေဒနာတွေရတယ်ဒါပေမဲ့လို့နောက်ကလည်းဝေဒနာတွေတော့ဖြစ်တာပေါ့ဝေဒနာပြန်ရထားလို့တော့ရမယ်အဲဝေဒနာကနေပြီးတဏှာနဲ့ဖြစ်နေတယ်တဏှာကြောင့်အဲဒီလိုချုပ်ရှုရတယ်အဲဒါကြောင့်ထို့ကြောင့်တဏှာချုပ်အောင်တာတဏှာချုပ်အောင်ရှုရပါတယ်အဲဒီဝေဒနာကိုရှုရတာပဲဝိညာဉ်သာသာဝေဒနာဆိုတဲ့တရားတွေရှုရတာ ဤရှိပြဝဲအင်္ဂါနာအင်္ဂါနာရာပစ္စုပန်တရားကျိုးများကိုထင်ရှားမြင်နေရှုပြီးပြမှာဝေဒနာကြောင့်အနာဝမြင်မဖြစ်လာတဲ့သက်ပြာသေးသည်ဆင်းရဲချုပ်ငိမ့်နေသည်ဆိုအရိယာနဲ့အတူတူပဲအဲဆိုရမယ်ထို့ကြောင့်တဏှာထို့အောင်သာမစွာရှုပြီးရပေသည်ထို့ကြောင့်တဏှာ တော်ငါမှန်စွာရှုသိရပေသည်မှန်စွာရှုသိရပေသည်ဘုရားသနာဘုရားသနာမှန်စွာရှုသိရပေသည်သမာဓိဝေလာနဲ့ရှားလာပါလေယုံလာရကြမှာတစ်ခါဆက်ပြီးတော့ဟောရမယ်အိစ္ဆာကလေးမကြောက်ကြဘူး ကျွန်ုပ်တို့သုစုပွားများအထောက်အပ်တော်အမှုအပေါင်းဤဘုရားကတော့မိဖတို့အားမြတ်သေးရာတော်ဤသေမျိုးတို့အားမြတ်သေးရာတော်ဤဒီရ၌ ရှိနေသောလူပရိသတ်နတ်ပရိသတ်ပေါင်းအားညသေစေရာကုန်၏လုံးစုံသောအတ္တအပေါင်းတို့အားညသေစေရာကုန်၏မိဖတော်မှာစ၍လုံးစုံသောအတ္တအပေါင်းတို့သည်ညရကြ၍ နဲ့ဗျာ